ဓမ္မပဒတွေကအပ္ပမာရရတဝသသစိတ်တမနိဝကထဒုက္ခဥဒ္ဒရထတ္တနာသင်္ကေတနောဝကုံဇရောဒီကမြတ်စွာဘုရားဟောကြားထားတဲ့သာသာရမေကိုခေါ်ပြီးတော့လူနာရှင်နဲ့ဆက်ဆံပြီးတော့ရှင်းဆုံးပြီးတော့ပြောသွားပါတယ်ဒီတွေက အပမာရရတာဟောထမနည်းမလျော်တဲ့အပမာရတရားမှာယောဂိတ်ဒီမှာဖြစ်ကြပါဆိုတဲ့တကယ်ကြီးမှာအပမာဒသရုပ်ကိုပေါ့ပြီးအဲ့ဒါလည်းနည်းနည်းထည့်ပြီးတော့ပြောတော့ပါတယ်ဒီတော့အပမာဒရဲ့ဆန့်ကျင်တဲ့ပမာဒကိုလည်းပဲထုတ်ခေါ်ပြီးတော့ပြောတော့ပါတယ်ဒီလို ပုဂ္ဂိုလ်ဟာသိရှိတဲ့အတိတ်အတိုင်းပြောလိုက်လို့ရှိရင်လွယ်လွယ်နဲ့နောက်ဆုံးကိုဖြစ်ပြီမယ်လို့ဒီရဆက်ရင်လည်းရှင်းတက်ပြီးတော့ဘုမနည်းနည်းလေးပေါ်ပြလိုက်တဲ့အခါမှာတာပြီးတော့ပေါ်လွင်ပေါ်ရရှိတာလေပူပြီးတော့ပေါ်လွင်အောင်ဆိုပြီးတော့သမာဓိနေလျော့ပေါ်ဆောင်မှုဟောပြတ်ပေါ်မှု အပမာဒအဲ့ဒီရဲ့ဆန့်ကျင်တဲ့မမေ့မလျော်မှုပေါ်မပြက်ကွက်မှုကျင်းရဆိုလို့ရှိရင်ပမာဒဟာပြက်ကွက်မှုပါပဲဒီလိုပဲပြန်ရမှာပါအပမာဒမပြက်ကွက်မှုပြက်ကွက်တယ်ဆိုတာကတောင်ချတဲ့ဟာတွေကိုမတောင်ချဘဲနဲ့ပို့ဆဆနိုင်မှုကြောင့်ပြက်ကွက်သွားတာကတစ်ပိုင်းအဲ့ဒီပြက်ကွက်သွားလို့ရှိရင် အပြည့်အနာသာမတတိပြာကြီးဖြစ်ပြီးတော့အကျိုးမဲ့တွေပေါ့မလိုအပ်တဲ့အကျိုးတွေမကောင်းတဲ့အကျိုးတွေရရနိုင်တယ်ဒီတော့ဆောင်ပွားတဲ့အချက်တွေကိုမဆောင်မဲမပွားပဲနဲ့ဥဒ္ဒနာမှာစိတ်ချလောက်တဲ့အသည့်မဖြစ်မဖြစ်စီရနဲ့ပေါ်ဆနေလို့ရှိရင်လည်းပဲပြက်ွက်တယ်လို့ခေါ်ပါတယ်အဲဒီလိုပြက်ွက်တာကတော့ ကြီးကြီးမှာအကျိုးမရတာပဲရှိတာအဲအကျိုးမဲ့ဖြစ်တာနဲ့အကျိုးမရတာနဲ့ဒီလိုနှစ်ခုနှစ်ခုရှိကြည့်လိုက်လို့ရှိရင်ဘယ်တင်းကကိုယ့်အတွက်နစ်နာမလဲဆိုတာစဉ်းစားကြည့်ပေါ့ဘယ်တင်းကနစ်နာမလဲဟမ်အကျိုးမဲ့တာပုံနစ်နာလဲဆိုနေနော် လို့အကျိုးမရဘူးဆိုလို့ရှိရင်ရောကျိုးမရဘူးဆိုလို့ရှိရင်ရောဟမ်ပြည့်စုံမှုဆိုတာကမလောက်ကောင်းတဲ့ဟာတွေကိုလည်းပဲရှောင်ရှင်းရုံနဲ့မပြီးသေးဘူးလေလူကြည့်ပါကလူတွေဟာလူသားဆန်းဆန်းပေါ့လေသာနာစိတ်ညာတာစိတ်ထားပြီးတော့ ဤစေခွင့်တတ်ဆက်ခွင့်ကျုံနေမယ်လို့ဟောဆောင်ကျင်လိုက်တယ်ဒီနည်းလည်းရောက်ရှိနေတာမရှိဘူးဟုတ်တယ်မလားဒါတော့မတရားယူခွင့်ကျုံတဲ့ဟာကိုသာနာစိတ်ထားပြီးတော့ဆောင်ကျင်လိုက်တယ်မတရားမိစ္ဆာစာကပြုခွင့်ကျုံတဲ့ဟာသာနာစိတ်ထားပြီးတော့ဆောင်ကျင်လိုက်တယ်ဒါတော့ မဟုတ်မမှန်တာစသည်ဟောဒီပြောဆိုနေတာဆောင်ကျင်လိုက်တယ်။ဆောင်ကျင်ုံနဲ့ပြည့်စုံမလား။ဟင်ဆောင်ကျင်ုံနဲ့မပြည့်စုံဘူး။မလို့ကောင်းတဲ့ဟာရေးဆောင်ကျင်ုံနဲ့မပြည့်စုံဘူး။ပြည့်ပြည့်စုံတယ်လို့မဆိုနိုင်ဘူး။မလို့တဲ့နေရာဒီဆောင်ကျင်ုံကတော့ကိုယ်မှာဘေးကအန္တရာယ်တွေဟောဒီထိုက်တာမျိုးကရှင်းတာတစ်ခုပဲ။သို့တော့အပြည့်အဝ ကိုယ်မှာအကျိုးတွေရသွားဘူးလားဆိုတော့ဒီလိုတော့မရသေးဘူး။လက်တဲ့နဲ့ဟာတွေကိုလည်းပဲဆောင်ပွားဖို့တစ်ဖက်ကလိုအပ်သေးတယ်။အဲတော့မလုပ်တဲ့နဲ့ဟာတွေရှောင်ဖို့လောက်တော့ကိုယ်တာဝန်မပြတ်တော့ပါဘူးမနေပါဘူး။အဲမှလို့လုပ်တဲ့နဲ့ဟာတွေဆောင်ပွားဖို့အတွက်တော့တာဝန်ကြီးပြတ်ွက်လို့ရှိရင်တော့အကျိုးကမရဘူး။သူအချင်းသူ့လိုသူဖြစ်ရရှိတော့သာသနာတော်ကြီးနဲ့ကြုံကြိုက်ခိုက် မရောက်ဘူးပေါ့တန်မြာကိုဆင်းရဲမှလွတ်မြောက်စေနိုင်တယ်အထူးအဖြင့်အပယ်လေးပါးကလွတ်မြောက်စေနိုင်တဲ့ဒီလိုထက်တန်းသာတိပ္ပံဘာဝနာတရားမျိုးဒါတကယ်လုတ်တဲ့ဟာပါလုတ်တဲ့ဟာဆိုလို့ရှိရင်နည်းနည်းတော့မှပြော့ပါသေးတယ်လုတ်ရမယ်အားလို့ပြောမှာအဲ့ဒီတဲ့တစ်ဆင့်အတိပဲတိုးလိုက်လို့ရှိရင်မလုတ်မဖြစ်တဲ့အားလို့ပြောမှာဒါမှပုံပြီးတော့လေးနဲ့ လောကုတ္တိသဘာဝနာလောက်ကလူတိုင်းအတွေ့မလို့မဖြစ်တဲ့ဟာဟုတ်မဟုတ်ဘုန်းကြီးတို့ယောဂီတွေစဉ်းစားဆင်ခြင်ပြီးတော့ဆုံးဖြတ်ကြည့်တာဒီတိုင်းလုတ်တဲ့ဒီတိုင်းလုတ်တဲ့နယ်ဆိုလို့ရှိရင်လုတ်တဲ့နယ်ဆိုတာနဲ့မလုံဖြစ်ဆိုတာနဲ့အိဗယ်ခွာချတယ်နော်ဟမ်ဟုတ်လား အဲ့ဒီအိဗယ်ကြီးလို့ရှိရင်တော့ဒီတရားတရနဲ့လုတ်ရှင်မှာမဟုတ်ဘူးအိဗယ်ကောက်ခံလုတ်ရှင်တယ်ဆိုမလုတ်မဖြစ်လို့အဲ့ဒီလိုကိုဟုတ်ပါအဲ့လားမလုတ်မဖြစ်တဲ့ဟာကိုလုတ်မလုတ်ဖြစ်ဘူးဆိုလို့ရှိရင်အဲ့ဒါဒါလည်းပြက်ွက်တာပဲအဲ့ဒါပမာဒဟုတ်လားကြောင်တဲ့ဟာကိုကြောင်ကို မမေ့ဘူးဆိုရင်ဒါမပြတ်တော့ဘူးဆောင်နေတဲ့ဟာကိုဆောင်ဖို့မရတော့မမေ့ဘူးဆိုလို့ရှိရင်ဒါမပြတ်တော့ဘူးဒါအဲ့ဒီမပြတ်တော့တာဟာပမာဒရဲ့ဆန့်ကျင်တဲ့အပမာဒပဲနာပဲဟုတ်ကဲ့လားဒါဆောင်ချတဲ့ဟာတွေကဒီစိတ်10ပါးဆိုတော့မင်းကပြောခဲ့ပါတယ်ကာယတိစရိုက်3ပါးဝစီတိစရိုက်4ပါးနဲ့မနောတိစရိုက် ၃ပါးသစ္စရိဒုစရိုက်ဆိုတာသစ္စရိကသူ့မကောင်းတဲ့ခြင်းသရိကကျင့်ရတဲ့အမူအရာမကောင်းတဲ့ခြင်းကျင့်ရတဲ့အမူအရာဆိုတော့သိုးသွမ်းတဲ့အမူအရာပေါ့မတရားတဲ့အမူအရာပါအဲ့ဒါမှနော်သိုးသွမ်းတဲ့အမူအရာမတရားတဲ့အမူအရာပါဒါပါဉာဏ်သက်တပ်မှုဟာဒါတရားလားမတရားဘူးလားမတရားဘူးမတရားတဲ့ဟာဆိုတာသိုးသွမ်းတဲ့အမူအရာပဲ မတရားမှတရားကိုထောက်တာပြီးတော့ပြရတော့သုံးတရားကိုညှစ်သက်တတ်တတ်တော့မယ်လို့စဉ်းစားလိုက်လို့ရှိရဲ့မညှစ်သက်မတတ်တတ်ရင်ရှေ့ဥစွာအဲ့ဒီပုဂ္ဂိုလ်ရဲ့နေရာမှာကိုယ်ကနေကြည့်လိုက်နေကြည့်လိုက်လို့ကိုယ်တိုင်ခံနိုင်မလားဆိုကိုယ်တိုင်ခံနိုင်မလားကိုယ်တိုင်မခံနိုင်ဘူးဆိုလို့ရှိရင်ဒါကိုကျင့်စာတရားနဲ့ကျောင်းရမှာတော့မလား

နာနေရမမြင်စေရနာကတိမတတ်ရတဲ့ကိုကိုကိုတက်စီရထားပြီးတော့ပေါ့မိမိလာပြီးတော့အဲ့လိုပြုမှုမျိုးလားသုံးတယောက်ကလာပြီးကိုယ်တိုင်ခံနိုင်မှာမဟုတ်ဘူးဒါပေါ့နိုင်ကျင်ပါတဲ့ကိုကိုကိုကိုယ်နိုင်ကျင်လိုက်လို့ရှိရင်ကိုကိုယ်တိုင်ဒီအပြုမှုကိုမခံနိုင်ဘူးဆိုလို့ရှိရင်တော့ဒါမတရားဘူးပဲမတရားတဲ့ဟာကြောက်လို့ကြောက်ရမှာလား ဒါတော့အဲ့ဒီလိုရှောင်ရတဲ့အလုပ်ဟာဘုရားဘာသာဝင်တာကွက်ပြီးတော့ရှောင်ရမှာပါလားအခြားဘာသာဝင်တွေလည်းရှောင်ရမှာပဲအဲ့ဒါမလားဘာသာမဲ့လူသားအမိခံတဲ့ပုဂ္ဂိုလ်တွေရောလက်ရှောင်ရမှာပဲလူငယ်ရောလူလက်ရောလူကြီးရောအကုန်ရှောင်ရမှာပဲရှောင်တဲ့နေရာမှာရှောင်ဘူးဆိုလို့ရှိရင်မဖြစ်တော့ဒီလူသားစိတ်ကျင်းတဲ့သွားအဲ့ဒီသန္တာစိတ်မရှိတော့ဘူး မတရားတဲ့အလုပ်လုပ်ပြီးအဲ့တော့မလားအဲ့တော့ဟိုအကြောင်းအရာတစ်ခုကိုပေါ့လေနည်းနည်းပြုဖို့ပြောဖို့ဆုံးလာပြီဆိုလို့ရှိရင်ဆင်းရဲဒုက္ခမြင်တုံလေးထားကြည့်လိုက်အဲ့ဒီဟာမိမိကိုယ်တိုင်ခံနိုင်မလားမခံနိုင်ဘူးလားဆိုမခံနိုင်ရင်တော့မတရားဘူးလေကြောင်လိုက်တယ်ကကြောင်လိုက်ရင်ဒါလူကျင့်ပြည့်ကုန်သွားတာဟုတ်လားကြောင်လိုက်တော့ဘာလို့ ကိုယ်ဝတ္တရားမပြက်ကွယ်ဘူးလားရှောင်ရမယ်တာဝတ္တရားမပြက်ကွယ်ဘူးလားဘာဖြစ်လို့မပြက်ကွယ်တော့ဒီမှာအမှတ်တမဲ့မနေဘူးပေါ့ဝဆကမဟုတ်လို့စင်းရုံမြေမြေလုံးလေးသူထက်လိုက်တယ်ဒီပေါ့ဝဆကမဟုတ်တော့ပေါ့ဝဆကမဟုတ်တော့ဘူးတို့မပြက်ကွက်တော့ဘူးဒါမှလားပေါ့ဝဆကနေပေါ့ဝဆကပြေးခလိုက်လို့ရှိရောတို့ခုနလူကျင့်တွေပြက်ပြီးတော့မတရားမှုတွေဖြစ်သွားတာပဲဒီလိုမလားအဲပေါ့ထားလိုက်လို့ရှိရင် ကြောင်ရမယ့်တာဝန်ပြတ်သွားပြီဒီမှာပြီးတော့ပမာဒနဲ့အပမာဒကိုဆရာမြတ်များကပမာဒမေးလျော့ပို့ဆမှုလို့ဒီလိုပမာပြန်လို့ရှိတယ်အပမာဒအဲ့ဒီဆန့်ကျင်မဲ့မမေ့မလျော့ဘူးတတိနဲ့မကွေးမကွာနေဘူးတတိအများအားချက်မှုဒီလိုရှိရှိဝေးပြန်တယ်ဒီကတော့ပမာဒဆိုပြက်ကွက်မှုလို့ပြန်နေတယ်အပမာဒဆိုလို့ရှိရင်ဟောလေမပြက်ကွက်မှုလို့ကျိုးလိုလေးနဲ့ရပါလားမလား ပြက်ွက်တယ်ဆိုတာဘာတွေပြက်ွက်တာတော့ရှောင်ရမယ့်အရာတွေအဲ့ဒါသံဃာမှာလည်းကျင်တယ်မှာမရှောင်မယ်ဒါပြက်ွက်တာရှောင်ရမယ့်ဟာကိုမရှောင်မနဲ့ပြက်ွက်တာအောက်ပွားရမယ့်ဟာမရှောင်မနဲ့ပြက်ွက်တာဒါဒီလိုမလားအဲ့ဒီဟာလေးရတခါရှောင်လို့နဲ့မဟုတ်ဘူးထက်ခါထက်ခါထက်ခါထက်ခါရှောင်လာပါလေအဲ့ဒီအဲ့ဒီရှောင်မှုလေးတွေကထက်ခါထက်ခါမိတန်တာမဖြစ်ဒီအလေးလေးကရှောင်တဲ့အလေးလေးကမပြတ်ဖြစ်နေရဘူး မရှောင်တဲ့အလေးကဒုစရိုက်ခေါ်တယ်ရှောင်တဲ့အလေးကဒုစရိုက်ဒုစရိုက်ခေါ်တယ်ဟုတ်လားမလားမရှောင်တဲ့အလေးကဘာလို့ဒုစရိုက်ရှောင်တဲ့အလေးကဒုစရိုက်ဟုတ်လားမလားမရှောင်နိုင်ရင်ဒုစရိုက်သိုးသွားတဲ့အပြည့်အမူဖြစ်သွားတယ်ရှောင်နိုင်ရင်ဒုစရိုက်အဲ့ဒီဒုစရိုက်ကြလေးကဒုစရိုက်ကြလေးအများကြီးဖြစ်နေရတာလို့နားတယ်ဒါတည်းပြင်ခိုးမှုတို့မိစ္ဆာဆရာမှုလိညာပြောမှုတို့ဆိုတာလည်းဒါအတိုင်းပါပဲကိုယ်တိုင်ကိုယ်ပြည့်စည် မတရားယူခံရမယ်ဆိုရင်တော့မကြိုက်နိုင်ဘူးလေကိုကတခါလိုပေးလို့ရှိရင်တော့အိမ်တိုင်းမှာရှိဥတော့ကျင့်တတ်တာပဲဟုတ်တယ်မလားကိုကမတရားဘူးဟဲ့ဆိုမကျင့်နိုင်ဘူးဟဲ့ဆိုလို့ရှိရင်ဘုမ္တာနဲ့ဗာမုဒ္ဒတိစက်ကုသကလေးပါလေးဆရာသာပါဟုတ်လားဒီလိုရှိတာပဲအဲ့ဒါလေးဆိုတော့အဲ့တော့သူပိုင်ပစ္စည်းဆိုလို့ရှိရင်မတရားယူခွင့်ကြုံတဲ့အခါမှာဒီဥစွာစဉ်းစားလိုက်ပေါ့မိမိပိုင်ပစ္စည်းကိုတစုံတစ်ယောက်ကလာပြီးတော့မတရား ပြုမှုရင်တိုက်နိုင်ပါမလားမတိုက်နိုင်ဘူးဆိုလို့ရှိရင်ဘာလို့လဲမတရားတဲ့အလုပ်မတရားတဲ့အလုပ်မှန်တရားသားနဲ့မချောင်နိုင်ဘူးဆိုလို့ရှိရင်ပြုလို့လို့ရှိရင်ဒါသုသားနဲ့အပြည့်ဖြစ်တာရုံးမလားဒုက္ခိတဒုက္ခိတဆိုတာဒါပဲဒါပဲမတရားတဲ့အလုပ်မတရားမှဆုတ်ချဒုက္ခိတမကောင်းတဲ့အပြည့်ဖြစ်တယ်မတရားမှသိပြီးတော့ကြောင်လိုက်လို့ရှိရင်ကောင်းတဲ့အပြည့်ဖြစ်တယ်ဒါပဲအဲ့ဒါလူရင်းချင်းဆိုတာဒါခေါ်တာပဲဘုရားရှင် ဒါကလူသားတိုင်းလူသားတိုင်းလေ့ကျင့်ရင်ဘာလို့လဲကျောင်းပါဟုတ်လားဒါလည်းကျောင်းပါဒါကဘာရှိနေရှိတယ်ကလားဟုတ်လားညစ်တဲ့တပ်ချမှုကကြောင်းကျင်လားဉာဏ်ပစ္စည်းမတရားကြီးမှုကကြောင်းကျင်လားဒီတော့ကိုယ်ပိုင်တဲ့ကာမကိစ္စတွေကြည့်လို့ဉာဏ်ကြောင်းကျင်လားလိညာပြောခြင်းကကြောင်းကျင်လားဒီတော့ဉာဏ်တစကားပြောဆိုခြင်းမှကြောင်းကျင်လားပြီးတော့ပါတော့ အဲတန်တန်တန်ဆေးတိုင်းထားပြီးတော့ပြောဆိုခြင်းကဆံကျင်လားအကျိုးရှိတဲ့ဒါကြီးပြောဆိုခြင်းကဆံကျင်လားလုံးမလားအဲပြုမှုစရာရှိလို့ရှိရင်လည်းပဲအဲညာညာတာတာစိတ်တွေထားပြီးတော့ပြီးတဲ့စိတ်တွေပေါ့မျိုးမလားသက်တာအောင်သက်တာပုဂ္ဂိုလ်ချမ်းသာအောင်သက်တာအောင်ပြီးတဲ့စိတ်တွေကာယကံမြောက်မျိုးမလားပြီးကံကြရရှိလို့ရှိရင်လည်းပဲသူကပြီးကံလို့ကုညီလို့မျိုးမလား ကိုပိုင်တဲ့ဟာလေးလောက်လည်းပဲကျင့်နာလို့ပြောစရာရှိလို့ရှင်လည်းပဲမှန်ကန်တဲ့အကျိုးရှိတဲ့ဟာတွေပြောလို့ရောက်နေတရားမတဲ့တော့မှအဲကွဲတဲ့ကွဲသွားအောင်မဖြစ်တဲ့အဲ့တဲ့အဲ့သွားအောင်ကွာတဲ့ကွာတော့မဟုတ်ဘဲနဲ့စိတ်ဆိုင်စကားတွေပြောဆိုလို့ပြောမလားဒီကြည့်ကြည့်တင်နေမှုတွေပြောဆိုလို့အကျိုးရှိတဲ့စကားတွေပြောဆိုလို့ပြောမလားအဲ့ဒီကြည့်မှုလေးတွေကဒါသူစိတ္တခေါ်တယ်ဟုတ်ကလားဒီမြတ်ပစ္စည်းမတရားလို့ကျင်တာကိုယ်ကတာပြေးကျင်တာ အဲကူညီကူညီဖို့ကျွန်တော်ရှိကူညီဖို့တာရှိတယ်တရားပစ္စည်းမတရားပစ္စည်းဖြစ်စီလိုတာသူများအဲတည်ပြည့်စီလိုတာဆင်းရဲစီလိုတာပေါ့လေကောင်းတာပြီးကောင်းကျိုးတွေရတယ်ဆိုတာပြီးဆိုပြီးသုတိတွေရတယ်ဆိုတဲ့အမြင်မှန်လေးအယူမှန်လေးတွေကလည်းရှိတာပါသုတိတာခေါ်တယ်ဟုတ်တယ်နော်ကောင်းတဲ့အပြုအမူလေးမကောင်းတဲ့အပြုအမူကြောင်ဖို့ရမကြောင်မိရင်ဒါပြက်ွက်တယ် ကောင်းတဲ့အပြုကိုထက်ကထက်ကာမိဒါနာမှာဖြစ်စေဖို့ရအဲဒီတော့အကောက်ကိုလုပ်ဖို့ရအဲဒီတော့မလုပ်မိဘူးဆိုလို့ရှိတာပြက်ွက်တာပမာဒဖြစ်သွားတယ်ဟုတ်တယ်မလားအဲအဲ့ဒီဆန့်ကျင်တဲ့အပမာဒမပြက်ွက်ဘူးဆိုလို့အပမာဒဖြစ်တာပဲဒီတော့ဒီအပမာဒတရားဟာစိတ်ဖို့တန်တာပဲဒီကဒီမှာဖို့တန်တယ်ဘလောက်ဒီကျမ်းဂန်ကြီးကစီးကျူးထားလဲဆိုတော့ဓမ္မဂရိကတဘာဟာဒီဟာကိုမူတည်ပြီးတော့

နှစ်ကာလတွေကအကုန်လုံးလာပြီးတော့ဆုတာ။အောင်မြတ်စွာဘုရားကသုံးလငါပြန်ပြီးတော့ကြွတိုင်းကြွတိုင်းဒီအပမာဒတရားမမေ့ကြနဲ့မပြက်ကွက်ကြနဲ့ကျောင်းမဲ့အာဒီမပြက်ကွက်ကြနဲ့ထောင်ပွားရမြရီမပြက်ကွက်ကြနဲ့ဆိုတာအပမာဒအပမာဒအပမာဒဟာဗမာလူကမမေ့ကြနဲ့မမေ့ကြနဲ့ဟုတ်တယ်မလားပရိနိဗ္ဗာန်သံဃာနည်းကြတော့နောက်ဆုံးဗာမရှိပါတော့မြတ်စွာဘုရားအပမာဒေနာ ပံပါတိထားတယ်အဲ့တော့နော်အဲမမိမလျော့မပေါ်မစအပမတာတရားဖြင့်လုံတဲ့လုံတိုက်တဲ့အရာတွေကိုပြည့်ပြည့်စုံစေကြပြည့်ပြည့်စုံကြိုးစားကြဒါပဲနေကြတော့မယ်တော့ဘယ်လောက်အရေးပါကြလဲဆိုတော့ရှိပါဟုတ်တယ်လားသိရေးပါတယ်မနေ့ကအပမရရတ္တမမေ့မလျော့မပေါ်မကအပမရတရားမှာစိတ်သားတွေပြောလိုက်ကြနော်ပြောလိုက်ကြပြောလိုက်ကြဒါပဲ ဒီအလုံးနဲ့ရှင်ကုန်ကြအပမတ္တတရားနဲ့ရှင်ကုန်ကြတောင်းနေနာကြောင်ခြင်းချင်းမပြတ်ကွက်မှုနဲ့ရှင်ကုန်ကြဆောက်ပွားခြင်းလားထိရောက်အောင်ဆောက်ပွားခြင်းချင်းမပြတ်ကွက်မှုနဲ့ရှင်ကုန်ကြနာမြတ်စွာဘုရားမိကြတာလူတူတယောက်ဟာအဲအကျိုးရှိတဲ့မိမိရဲ့လုပ်ငန်းကိုအချိန်ကြီးအလုပ်လုပ်နေတယ်ဆိုလို့ရှိရင်အိဒိယဘာခေါ်မလဲသူဟာသူ့လုပ်ငန်းမှာ ပျော်မွေ့သူလို့ခေါ်တယ်မနော်ဟုတ်လားအကျိုးကြီးရဲ့လုံနဲ့အချိန်ကုန်နေလို့ရှိရင်သူဟာသူ့လုံနဲ့ပျော်မွေ့နေတယ်ဒီလူကသူ့လုံနဲ့သူပျော်နေတာပဲသူ့လုံထဲမှာနင်မွန်းနေတာပဲဟုတ်တယ်မလားဒီလိုပြောကြတယ်မနော်ဒါပျော်မွေ့သူအလုံနဲ့အချိန်ကုန်တာအလုံနဲ့အချိန်ကုန်တာဒါပျော်မွေ့တယ်ခေါ်တယ်ဟိုလူလူငယ်တွေလိုသိလိခါလာနဲ့ဒီလိုအပျော်မျိုးပြောတာမဟုတ်ဘူးနော်ဟုတ်ကဲ့လားဒီတရားနယ်မှာအဲ့လိုပြောရှိရလားမရှိဘူးဒီအကျိုးများတဲ့အလုံနဲ့အချိန်ကုန်တာ စိန်ကုန်ခံတယ်အဲ့ဒါပြောဒီလောက်မှပျော်မွေ့တယ်ခေါ်တယ်ဟုတ်ကဲ့လားတောင်းနေတဲ့လောက်ကြောင်ဖို့ရမပြက်ကွက်တဲ့လုံနဲ့အဲဒီလိုသင်ကုန်းနေတာဆောင်ပွားခြင်းနဲ့အလုပ်ကိုဆောင်ပွားခြင်းဖြင့်မပြက်ကွက်တဲ့အလုပ်နဲ့အဲမပြက်မကွက်အဲ့ဒါမှအဲဒီလိုသင်ကုန်းနေတာပါတော့အဲ့ဒါအပမရတတအဲမမင်းနဲ့လည်းမပို့မစားတဲ့ဒီတရားမှာပြောပိုင်းဘူးလို့ဒီလိုခေါ်ပါတယ်အဲ့ဒါမနေ့ကပမာရ ပမာက၃မျိုးခွဲပြီးတော့ကြားခဲ့ပါပြီ။ကျန်စာအလတ်အနိစ္စဒုစရိုက်၃ပါးကျွလွန်ဖို့ရာအတွက်စိတ်ကိုဆွတ်ထားတာကျွလွန်ခြင်းနဲ့ကျွလွန်တော့ဖြစ်ခြင်းနဲ့ဖြစ်တော့ဆိုပြီးတော့တခါတည်းကိုလွတ်လပ်ခွင့်ပေးထားတာအဲ့ဒါပါတော့သူကတော့သူ့ရဲ့ကျမ်းနာပါရှိတော့ရှိတော့အကျမ်းတန်းဆုံးသူကပြက်ကွက်မှုအဲ့ဒါမလားပြက်ကွက်မှုအဲ့ဒီဟာတော့ရှောင်းတော့ရှောင်းနိုင်ပါတယ် မတရားတဲ့အမှုတွေတော့ဆောင်းတော့ဆောင်းနိုင်ပါတယ်ဒီစိတ်တရားတွေတော့ဆောင်းနိုင်တယ်ဒီစိတ်တရားနဲ့တော့ပြည့်တော့ပြည့်တယ်ဒါပေမဲ့လို့ကာမပုံသားဆိုတော့ကာမဂုဏ်အာယုန်နဲ့မကင်းစကောင်းတော့ကာမဂုဏ်ထဲမှာနှိမ့်မွနေတယ်ညီကောင်းကြကောင်းနန်ကောင်းကြတဲ့ကောင်းဖြစ်ဖြစ်ကောင်းနေတယ်နဲ့အာတာယာခံစားပြီးတော့နေတာတာယာတက်မဲ့တာယာနှစ်သက်ဆွဲမဲ့ပြီးတော့အဲတမျိုးပြီးတမျိုးပေါ့ဒီဖန်တီးပြီးတော့ရဲမှာပျော်လိုက်ပျော်လိုက် ဒီဟာနဲ့မခွဲနဲ့မခွာရဖြစ်နေတာဒီထဲမှာစိတ်ကလေးဆုတ်ချထားတာအဲသဘောရှိကာမဂုဏ်တွေမတည်ခင်လေးခံစားရတာပဲဆိုတော့ဒါလောကနိဗ္ဗာန်ပဲဆိုပြီးတော့သဘောရှိတခါတည်းဒီထဲမှာဆုတ်ချတာကိုယ်ကျင်တရားတွေမပြတ်ပြီမဲ့လို့သဘောရှိမိမိရဲ့စိတ်ကိုကာမဂုဏ်ခံစားရေးမှာလွတ်လပ်ခွင့်ပေးထားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကြီးက အခုလိုထက်တန်းသာသတိသံဘာဝနာတရားတွေအထုတ်ခြင်းဖြင့်စိတ်ကောင်းလေးတွေတိုးတက်ဖို့အလုပ်လုပ်ခွင့်ရပါမလားအသိပညာလေးတွေတိုးတက်ဖို့ရောစိတ်ကောင်းမတိုးတက်ဘူးဆိုလို့ရှိရင်အသိပညာတိုးတက်ဖို့လည်းလာလာပါမလားလာတော့အဲ့ဒါဒီပြတ်သွားတယ်ဒီစိတ်တရားတွေမှာကြောင်ကျင်ခြင်းဖြင့်မပြတ်ွက်တဲ့အလုပ်ဆိုတော့ဟုတ်မလား ကြောင်တဲ့အလုပ်ကိုတော့ဒီမှာပြတ်တော့ဒါပေမဲ့လို့ကာမဂုဏ်လက်မှနှိမ့်မိုးနေလို့ရှိရင်ကတကယ်အရေးကြီးတဲ့အလုပ်တွေပြုလုပ်ဖို့ရပြတ်ွက်သွားပြီဟုတ်လားတစ်ဖက်မှာအပမာဒဆိုမပြတ်ွက်ပြီမဲ့လို့အခြားအရေးကြီးတဲ့ဘက်မှာတော့ပြတ်ွက်သွားပြီဟုတ်လားအဲတော့ကာမဂုဏ်သမားကတော့အလေအလတ်အနေနဲ့သူကပြတ်ွက်တာပါကျဉ်းကျဉ်းတန်းတန်းတော့ဖုန်ကြားနေပါသူကဟုတ်လားဒီစိတ်သမားလည်းမဟုတ်ဘူးသူကတရားသမားလည်းမဟုတ်ဘူး ဘာသမားခေါ်မလဲကာမသမားပေါ့လေကာမကာမဂုဏ်သမားပေါ့နော်ကာမဂုဏ်သမားကိုခေါ်မယ်လူတော့လူကောင်းပါပဲအဲ့ဒါလူတော်တော့ခေါ်ဘူးလူတော့လူကောင်းမတော်တာတွေမလုပ်လို့ဘာလို့မလားရှောင်ကြီးနဲ့လူတော့လူကောင်းပဲအဲ့ဒါမလားအတော်တဲ့ပြင်းနေတော့မမြင်သေးဘူးဒီပုဂ္ဂိုလ်တော့ဒီလိုကောင်းပြင်းနေတော့မဆဲဘူးဟုတ်လားမလားဒါတော့ကောင်းတဲ့အပေါ်မှာတော်ဖို့ဒီလိုကောင်းဖြစ်ဖို့လိုလားလိုလားတယ် သူတော်ကောင်းအင်္ဂါတွေချွတ်တယ်ချွတ်တယ်သွားတယ်သူတော်ရဲ့သူတော်ကောင်းအင်္ဂါပြည့်စုံနိုင်လောက်တဲ့အနည်းမျိုးသူ့မှာအခွင့်အရေးတွေတော့တားနေတယ်ဒါပေမဲ့လို့ဖြည့်တဲ့နဲ့ရည်ချင်းနေဖြည့်ဖို့ရပြက်ွက်သွားပြီဒီမှာပြက်ွက်သွားတော့အဲဒီတော့ကောင်းတော့ကောင်းတယ်မတော်ဘူးဟုတ်လားဒုစရိုက်သမားတော့မဟုတ်ဘူးသူတော်ကောင်းလည်းမဟုတ်ဘူးပါတယ်ကာမဂုဏ်သမားကာမဂုဏ်သမားတော့ပြစ်သွားတယ်နော်ပြက်ွက်သွားတယ်တော့ဟုတ်ကဲ့လားအဲဒုစရိုက်ဒုစရိုက် ၃မျိုးမှာတနည်းဥစ္စေ7ပါးမှာစိတ်တွေလွတ်ထားတာလွတ်လပ်ခွင့်ပေးထားတာအဲ့ဒါပါပဲပမာဒပြောမလားအဲ့တော့ဒီစိတ်၃ပါးမှာသုံးဖို့သူစိတ်၃မျိုးသူစိတ်7ပါးမှာစိတ်ကိုလွတ်လပ်ခွင့်ပေးအဲ့ဒါကြီးကစောင့်ခြင်းနဲ့ကောင်းတဲ့ကုဏုစိတ်အပြုအမူလေးတွေရှိတယ်ဒီပုဂ္ဂိုလ်ဟုတ်လားမလားအဲ့ဒါပါလေအပမာဒရှောင်တဲ့ဟာတွေလက်တွေ့ကြကြရှောင်ခြင်းတည်းသူမပြက်ကွက်ဘူးဟုတ်တယ်မလား ပြီးတော့ဒီအလေးလေးဒီကောင်းတဲ့အလေးလေးတွေလည်းပဲအဲ့ဒါစက်ခတ်စက်ကကောင်းသွားအောင်ပေါ့လေအဲ့ဒါလေးတွေဖြစ်ပွားစေလို့ရတယ်ဒီပြက်ကွက်ဒါတော့ရှိရမှာဟုတ်ကဲ့နော်ကာမဂုဏ်နဲ့တွေ့ကြတယ်ကာမဂုဏ်ကြိုက်နေတော့ဘယ်လိုဟိုကမခွာနိုင်တော့ဒီရဲ့စိတ်ကိုတိုးတရားလို့ဖို့ဖွင့်တာပါမလားအတိတ်ညာတိုးတရားလို့ဖို့ဖွင့်တာပါမလားအသာအဲကာမဂုဏ်ထဲမှာပဲနေနေတာဟုတ်လားလူတော်တော့ဖြစ်တော့သူတော်ကောင်းတော့ဖြစ်တော့ဟုတ်ကဲ့သူတော်ကောင်းဖြစ်သူတော်ကောင်းဖြစ်လို့လည်းလိုအပ်သေးတာပဲနော် အဲ့တော့သူတော်ကောင်းဖြစ်ဖို့ရာအတွက်ဆက်လက်ပြီးတော့ဖြစ်ပြရမယ်ဆိုတာဒီထဲမှာနေမွန်းသွားလို့ရှိရဲ့အဲ့ဒါလည်းပဲပြက်ွက်တာတဲ့ဒါလည်းပွက်ထားတာအမေပြပွက်ထားတယ်ခေါ်တာပဲသိလို့မလားอืมနော်ဒုစိတ်၃ပါးကာမငါကာမဂုဏ်၅ပါးအဲ့ဒါမလားကာမငါစိတ်သွားစီအဲစိတ်သွားစီမှာဆိုတော့စိတ်သွားစီကိုသွတ်ထားလျင်တဲ့ဒါမှသွားဆက်မယ်နော်စိတ်သွားစီကိုသွတ်ထားလျင်ဒုစိတ်၃ပါးကာမငါစိတ်သွားစီကိုသွတ်ထားလျင် လေရဆိုတဲ့စကားကသူကပြီးဝါကြသူတက်တက်နဲ့အဓိပ္ပာယ်မပြည့်စုံသေးဘူးဟုတ်လားအဓိပ္ပာယ်ဘယ်လိုသွားပြီးတော့ဆက်ဆက်မလဲလူကျဲနဲ့နေတယ်ဆိုရင်ဒီပုဂ္ဂိုလ်ကသွားရထိုင်မြော်ရဖို့လေးမျိုးလုံးမှာတော်သလိုနေတဲ့ပုဂ္ဂိုလ်ပဲဒါနဲ့ပဲခါတဲ့ချိန်ကုန်နေတယ်ဆိုတော့သူ့မှာပမာဒတွေကအမှန်တန်တဲ့ပမာဒတွေထက်ကြက်ကဖြစ်နေပမာဒဖြစ်နေနော်ပြည့်ွက်နေ ဒါမကုန်းနဲ့နေတယ်ဆိုလို့ရှိရင်လည်းဒီတိုင်းပဲသွားလာစောက်စားပြီးတော့ပျော်ပါနေနေတယ်ဆိုတာအတိတ်ပဲရောက်နေဟဲ့လားမလားအဲ့ဒါဆိုလို့ရှိရင်ဒီမှာပမာဒဖြစ်သွားပြီဒါမလို့နောက်ပိုင်းမှာသွားပြီးတော့ဆက်သွားလာစောက်စားပျော်နေညဟဲ့လားမလားသူအမေးလျော်ခေါ်ပြီးတယ်နဲ့ခုနတိုင်းဒုတိယကြည်ကျွလွန်ပြီးတော့ကာမဂုဏ်ထဲမှာနေမှုပြီးတော့နေတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကသွားလာတောက်စားပြီးတော့သင်တယ်လို့နေတယ်ဆိုတာကြားပါအဲ့ဒါမှမဟုတ်အဲ့ဒီပုဂ္ဂိုလ်မှာပမာဒဖြစ်သွားပြီအဲ့ဒီပုဂ္ဂိုလ်ကပမာဒခေါ်တာနားလည်တယ်မဟုတ်လား မသွားစားလျင်လျင်ကနေပြီးတော့သွားစားမှာဘယ်လိုသွားစားမလဲခေါ်ဒီပင်လျင်ခေါ်ဒီပင်ဘယ်လိုခေါ်ရမလဲပမာရပေါ်ဒီဘယ်လိုဖြစ်မှာတော့သွားလာတောက်စားပြီးတော့ခုနဒုစရိုက်ကြားကြီးကျွလွန်နေတယ်ဆိုလို့ရှိသွားလာတောက်စားပြီးတော့ပျော်ပါးမနဲ့နေတယ်ဆိုတော့တွေ့တယ်ရတယ်ဟုတ်ကဲ့လားဒါပဲဒီတော့သူတော်ကောင်းမဖြစ်ကြအောင်တော့မှဒုစရိုက်တမတရုပ်မှမဖြစ်ဖို့အတွက်တော့လွတ်တယ် ဒီရုပ်မှမဖြစ်ဘူးဆိုလို့ရှိရင်တော့လူ့ဘဝနောက်ဘဝတော့ပြန်ရနိုင်တယ်ကိစ္စမရှိဘူး။ဟုတ်လား။ဟုတ်လား။ဒုစိတ်သမားတော့ဖြစ်ဖို့ဒါအရေးကြီးတယ်။ကိုလောကကခွင့်ပြုထားတဲ့ကာမဂုဏ်နဲ့ပဲရှင်းလတ်နေမယ်ဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာဒုစိတ်ကြီးကြောင်ကျင်တဲ့အတွက်လူ့ဘဝနောက်ဘဝမဆုံးရှုံးဘူး။ဟုတ်လား။ဒါပေမဲ့လို့အဲအဲ့ဒီရရှိထားတဲ့ဘဝကတော့အပြည့်တော့မတည်ငြိမ်သေးဘူးပေါ့ ဒါလည်းပဲတစ်ချိန်ကြလို့ရှိရင်ပမာဒတရားတွေဝင်ရောက်ပြီးတော့ဆုံးရှုံးနေတာသွားနေပြီအဲ့ဒါမလားအဲ့တော့အဲ့ဒါလည်းပဲဆုံးရှုံးနေတာမှမဖြစ်အောင်ဘဝမမကုန်သေးဘူးဆိုလို့ရှိရင်ဘဝသာမသိသေးဘူးဆိုလို့ရှိရင်အဲ့ဒါလည်းပဲဆုံးရှုံးနေမရှိရအောင်အဆင်မြင့်တဲ့မြင်အောင်စိတ်ဓာတ်နဲ့ဒီပညာတိုးတက်ဖို့ဟုတ်တယ်မလားတိုးတက်အောင်လုပ်ဖို့လိုတယ်ပြောမလားလုပ်ဖို့လိုတယ်ဆိုတော့အခုလိုထေတ္တန်သာတရားတွေရှင်းသုံးရမှာဟုတ်လား ကျင့်သုံးရမှာအဲ့လိုကျင့်သုံးကျင့်သုံးွေရပြီဆိုလို့ရှိရင်အဲမယုံမသေးလောက်တာတို့မစိတ်မစားလောက်တာတို့ဒီလိုမရှိရဘူးဒါမလို့ကုသလနာဓမ္မနာဘာဝနာယအတ္တကိစ္စကရိယာသာပမာတော်တဲ့ကုသလနာဓမ္မနာပြည့်ခင်ကောင်းကျိုးရကုသိုလ်တရားတို့ပွားစီစေခြင်းကဝါစိတ်ကောင်းတိုးတဲ့အသိဉာဏ်အသိပညာတွေတိုးတက်ဖို့ရတယ် အတ္တကိစ္စကရိယာတာမယုံမသိလို့ချင်းမယုံမသိလို့ချင်းဒီပမာတော့ပွက်ထားခြင်းပဲဟိုပြက်ကွက်ခြင်းပဲယုံသိတယ်လို့ရမယ်လို့မြတ်စွာဘုရားမိန့်ကြားထားတဲ့ဟာဘာဖြစ်လို့မယုံမသိလို့ရင်ယုံသိတယ်လို့ဖို့လို့ဖို့ပြက်ကွက်သွားတယ်နားယုံသိတယ်လို့တယ်ဆိုတာကဘာလို့ယုံသိတယ်လို့တယ်ဆိုတာက ထိုင်ထအသွေးဆန်းလုံချအကောင်းနဲ့ပြုနေကြီးပေါ့အဲ့ဒါမလားဒီဒီတာတာလို့ရမယ်မျက်စိထိရမယ်နားထိရမယ်ဟုတ်လားတရားနာလို့ရှိရင်လည်းသူ့စိတ်စိတ်နာရမယ်တကယ်လက်တွေ့အားထုတ်လို့ရှိရင်လည်းပဲဓမ္မကိုသို့သလောက်တမုထာဒီလိုမလားအဲ့လိုတမုထာပြီးတော့ယူတည်တည်လို့ရမှာပေါ်တီပေါ်တာပေါ့အဲ့ဒါမလားအဲဒီလိုမလုပ်ရဘူးဒီလိုမရှိရဘူးယုံနဲ့ထားလိုက်ယုံနဲ့ဆန်းလိုက်ယုံနဲ့ကြွလိုက်ယုံနဲ့ဆန်းလိုက်ယုံနဲ့ကြည့်လိုက်ရှုလိုက်ပေါ်လို့စသည်ပေါ့အဲ့ဒါမလား အမှတ်ပေါ်မှာတန်ဖိုးမဲ့စိတ်အားမျိုးနဲ့လှုပ်လို့ရှိရင်ဒါမျိုးသေးတဲ့သဘောရောက်သွားတာပဲယူသေးတယ်ဆိုတာကလည်းပဲတန်ဖိုးတိမှယူသေးလို့ဖြစ်တာတန်ဖိုးမတိယူသေးလို့မဖြစ်ဘူးအခုလှုပ်ဟာမြတ်စွာဘုရားအလိုတော်ကြတာတော့တန်ဖိုးရှိဆုံးလှုပ်တာဘလောက်ဒီတန်ဖိုးရှိတယ်ဆိုလို့ရှိရင်ပွင့်တော်မူသွားတဲ့ဘုရားအထူးသူတွေဟာဒီတိထံလမ်းခြင်းရှင်းလုံးရတာတိထံလမ်းခြင်းအရှင်းမပါဘဲနဲ့ဖြတ်ရှိလို့မရှိဘူး သလုတ်တာဝိစုဒါနဲ့ဖူးတာမယ်ရှိရှိပွင့်တော်မူပါတဲ့ဘုရားကြီးကဘုရားမဖြစ်ခင်ဒီမင်းပုံနာထက်တန်းစားမျိုးတွေကပဲဖြစ်လိုက်သူတို့ဟာထက်တန်းစားပုဂ္ဂိုလ်တွေသိရင်ရှင်တွေပဲလက်ရှိသူတို့သိစိန်တွေကိုစွန့်လွတ်ပြီးတော့မိသားစုတွေစွန့်လွတ်ပြီးတော့အနည်းနဲ့ခံပြီးတော့စွန့်လွတ်ပြီးတော့ဓမ္မဒီဖြစ်ဆရာဖြစ်ခံရတဲ့ဆိုတာဒီမြင့်မြတ်တဲ့တရားတရားကိုသင်သုံးနေဆိုတာဟုတ်လားခုခါတဲ့ကောင်းတဲ့တရားတွေကို လိုက်စားနိုင်တာပေါ့တကယ်လို့သာတရားကဟိုကလည်းမကောင်းဘူးဆိုလို့ရှိရင်တော့ဟိုကဖက်ထားမှာပေါ့ဒီလိုမလားဒီဟာလေးတစ်ချက်နဲ့ပဲအမှန်ထင်ရှားနေပြီဒါပဲပွင့်တော်မူသွားတဲ့တရားတွေလည်းမဟုတ်ဘူးဟိုမကြခင်ကပွင့်တော်မူသွားတဲ့ဘောတော်ဘုရားလည်းပဲဒီဒီတိရိစ္ဆာန်လမ်းကျင်တယ်နောက်မဆုံးနိုင်တဲ့ဘုရားအဆူဆူတွေလည်းပဲဒီလမ်းကျင်လိုက်ရပါဘယ်လောက်ကောင်းလဲအခုအဲ့ဒီမြတ်စွာဘုရားဘုရားအဆူဆူတွေ ကျင့်သုံးသွားတဲ့သတိခန္ဓာကိုလိုက်နေရတာဘယ်လောက်ကောင်းလဲဒါတော့ပိစိကဗုဒ္ဓအဆူဆူလေးဘူမိတာပိစိကဗုဒ္ဓအဆူဆူလေးနောက်ပွင့်မဲ့ပိစိကဗုဒ္ဓအဆူဆူလေးလည်းဒီလားလေမယဟနာအဆူဆူလေးလည်းသတိခန္ဓာစဉ်လမ်းတင်လိုက်သွားတာပဲဒီလမ်းစဉ်မပါဘဲနဲ့ဆရာဖြစ်ယေပိစိကဗုဒ္ဓဖြစ်ရောယဟနာဖြစ်မရှိဘယ်လောက်ကောင်းလဲတော့ဘယ်လောက်တန်ဖိုးရှိတယ်လို့ဒီလမ်းစဉ်လိုက်ချင်းချင်းခုနဘုရားဖြစ်တဲ့တိကဗုဒ္ဓဖြစ်တဲ့အရိယအရိယသာဝကတွေဖြစ်တယ်ဆိုတာတော့ရှင်းပြီ လောလောဆယ်အခုလူတွေနားလည်ဘူးရဘာကျိုးတွေရှိတာဘာကျိုးတွေရဆိုင်လဲဒီလမ်းစဉ်လိုက်တဲ့အတွက်ဟင်ဆက်စွာဘုရားကအခုပဋိပ္ပာဘာဝနာတရားတွေအထုတ်တော့မယ်လို့မြင်ဆင်းထားတဲ့ပုဂ္ဂိုလ်တွေအထုတ်နေတဲ့ပုဂ္ဂိုလ်တွေအထုတ်ရေးမှာအတ္တတယောဖြစ်ပါစေဆိုတဲ့ရည်ညွှန်ချက်နဲ့ပေါ့လေသတိပဋ္ဌာန်ရဲ့အတ္တတရားပညာချက်အနေနဲ့ကျုပ်ခုနှစ်မျိုးတော့မြတ်စွာဘုရားဟောကြားထားတယ် နည်းဘူးနည်းဘူးကျုပ်ခုနှစ်မျိုးကျုပ်ခုနှစ်မျိုးဒါသိပြီးတော့လူရင်းကြတယ်ကျုပ်ခုနှစ်မျိုးဒီကရနောယံဘိကွေမေကောတတ္တနာဝိတုဒ္ဓိယဒုက္ခပတိဒီဝနာသမတိကမာယဒုက္ခဒေါမနသာနာအထေကမာယညာယတာတိကမာယနိဗ္ဗာနတာသစ္စီကရိယာယဝရိဒံသတ္တရောတတိပဋ္ဌာနာတဲ့ဘိက္ခုတို့ဤဒီကတတ္တဝများရဲ့စိတ်မြည်ခြင်းကျင်းဝေစင်ကြယ်ဖို့ရန် တကြောင်ပြီးတော့ခရီးပဲရင်းတကြောင်ပြီးတော့ခရီးဆိုတာဟောဒီတိခံတရား၄ပါးပဲကိုယ်မူရာတွေပေါ်တိုင်းမပြတ်တွဲမြဲစွာရှိမှတ်တဲ့ကာနုပဒနာပရိပဌာန်ခံစားမှုဝေဒနာတွေဖြစ်တိုင်းမပြတ်တွဲမြဲစွာရှိမှတ်တဲ့ဝေဒနာနုပဒနာပရိပဌာန်စိတ်ကုသလကြစေဖို့တွေဖြစ်တိုင်းမပြတ်ဆွေးမြဲစွာရှိမှတ်တဲ့စိတ်ဓာတ်နုပါဒနာ။ဒါကြောင့်တော့ပြီးလို့ဆိုထားတယ်။ဒါကြောင့်မရှိဘူး။ဒါပဲ။ အဲစင်ကြယ်ရဲ့တခြားလမ်းကြောင်းတွေတခြားကျင်လမ်းကြောင်းတွေလိုက်ဖို့မလိုဘူးဟောဒီကျင်ကျင်လမ်းကြောင်းလားနာဒီကျင်လမ်းကြောင်းလိုက်လို့ရှင်ရာဂဒေါသအစရှိတဲ့စိတ်မြင့်ကြီးတွေကျင်ဝိစင်ကြယ်သွားတယ်စိတ်မြင့်ကြီးတွေလုံးဝကျင်ဝိစင်ကြယ်တယ်ဆိုတာယန္တာဖြစ်မှစင်ကြယ်တာဟုတ်ကဲ့လားယန္တာမဖြစ်ခြင်းရတော့အနာဂတ်ဖြစ်ရတော့ဘူးမှလုံးဝမစင်ကြယ်ဘူးသောတာပန်လည်းပဲအဲဘယ်နဲ့စတဲ့အမြင့်ကြီးတွေကကျင်တာတဂရကံကတော့ ကြမ်းတမ်းတဲ့ကာမရာဂပြပါတာကာမဂုဏ်ခုံမယ်နဲ့ကြမ်းတမ်းတာလေအေးဒေါသတွေအဲ့ဒါကိုရှင်းပါတယ်အနာဂံကြတော့နုနေတဲ့ကာမရာဂနဲ့ပြပါတာအဲ့ဒါခါလည်းရှင်းပါတယ်ဆိုတော့ပြင်းတယ်ရဟနာကြတော့ဘာမှသိအမြင်ကြည့်လို့မရှိတော့ဘူးဘယ်တော့ကောင်းတယ်မကောင်းတော့အဲ့ဒီလိုလုံးဝသိအမြင်ကြည့်ပြီးကျင်းဝေးအရိယာမနဲ့ကျင်းဝေးစင်ကြယ်ဖို့ဆိုတာကပထမပိုင်းအင်းအမြင်ကြည့်လေးကို ဒီစိတ်ဒီစိတ်ဒီစိတ်ဒီစိတ်ကိုသင်ကြရတချီတဲ့နဲ့တစ်ခါနဲ့သိကြလို့မပြောက်နိုင်ဘူးဆက်ဆက်ဆက်ကြဒီအင်းကြီးတွေကိုအသိကြောပြရအခုကြည့်ကြည့်လေပရိပဒံတရားအမလို့ဘူးဆိုလို့ရှိရင်မိမိရဲ့စိတ်မှာအဲအခြေကြီးတွေဘာတွေကဆွမ်းမှုနေလဲဒီလိုစိတ်ချင်းထိုးမှမတူဘူးဆိုရင်ဘာတွေကဆွမ်းမှုတွေတော့ ကာမဂုဏ်အာယုန်တွေကိုခုံနေနှစ်တဲ့တတ်မဲ့တဲ့ကာမခန္ဓာနိဝရဏအကောင်းလေးတွေမြင်နေတာအကောင်းလေးတွေကြားနေတာအကောင်းလေးတွေရှိနေတာအကောင်းလေးတွေစားနေတာအကောင်းလေးတွေရှိနေတာတွေ့ကြတယ်လေမလားဒါပဲမလားကာမခန္ဓာနိဝရဏဒါဒီသွားမှုနေတာပဲအဲဒီပုဂ္ဂိုလ်ဟာကိုယ်နဲ့မတည့်တာတွေနဲ့သိခမတင်တာတွေနဲ့တွေ့ပြီဆိုလို့ရှိရင်ဘာဖြစ်တော့မြက်မှုဒေါသတွေဒါတွေသွားမှုနေတယ်မလားပြဘာရဏိဝရဏတွေသွားမှုနေတယ်မလား ဟမ်သူတို့ကြိုက်တဲ့ကိစ္စမှာတော့လေတက်တက်ကြွကြွနဲ့တခါတည်းကတော့မလားမမောနိုင်မပတ်နိုင်ဟုတ်လားဒီလိုကြည့်ရင်ကောင်းကျိုးရဖို့တန်တဲ့ကိစ္စမှာတော့တရားထုတ်လို့ခုများပြောလိုက်ပြီဆိုလို့ဒီသားနဲ့တွေ့လိုက်တွေ့လိုက်ဆိုတော့တွန့်သွားတာဟုတ်လားအဲ ဟောပြောကောင်းတိုက်တွန်းကောင်းလို့ဘောလေပို့ကောင်းလို့အာနာပါနာနဲ့သူလည်းပဲရောက်လာတာသူလည်းပဲစိတ်ပါလို့ရောက်လာတာဒီရောက်တဲ့အခါကျတော့အကြောင်းအားလို့ဆိုတာစိတ်တို့လျာရှိပြီဆိုလို့ရှိရင်ဒီမှာဘာဖြစ်တယ်လေးလိုက်တယ်နိုင်လိုက်တယ်မှိုင်လိုက်တာဒါမှမဟုတ်စိတ်ကသုံးနေတယ်စိတ်ကြောက်မှဒါတွေကသွားမှုနေတာတစ်တလုံးတစ်ဘွားလုံးကဒါတွေကသွားမှုကြတာအဲ့ဒါသိနာမိတာနေတယ်ကဒါအနိုင်ကျင့်လို့အပေါ်ကြီးရနေတာတူတယ်ဒါမှမလားအဲ့ဒါနဲ့ပဲသိကုန်းနေတာဒါရင်ရှိနေလို့ရှိဒီစိတ်ဟာဒီလိုမျိုးရပါမလားပတ်ချင်းကိုရပါမလားမရဘူး ပြီးတော့မိမိရဲ့စိတ်ဟာဘုန်းကြီးတို့ရဲ့စိတ်ဟာကောင်းတဲ့အာယုံမှာကတ္တာနဲ့မကောင်းတဲ့အာယုံမှာရောက်တာတရားပုံများတယ်။ညာပပသမီရမတိမနောဆိုတာဟာမလားမနောစိတ်တတိပပသမီရုပ်မှာညဉ့်ညမ်းတဲ့အာယုံမှာသာရမတိမှုလျော်ပြောပါစေ။စိတ်ကမတော်တဲ့အာယုံမကောင်းတဲ့အာယုံရုပ်မှာတဲ့အာယုံကပြောမှပြောပါကြတယ်။ဘုန်းကြီးတို့ငွေများဟာ ရှင်းရှင်းလင်းလင်းသူတို့မနေတာဘူးဘယ်မှာနေတတ်တယ်စိတ်ဆုပ်ဆုပ်ကြီးပုံပုတ်တွေကိုပြင်းနေပါရဲ့အဲ့ဒါမှန်တယ်ကြောက်မိုးတွေကမှတ်နေတာဆုပ်ဆုပ်ကြီးတွေကနော်မလားစိတ်ကဆုပ်စိတ်စိတ်ကြိုက်တယ်စိတ်စိတ်ကြိုက်ဒီမလားအာယုံမှာဒီအာယုံမျိုးမျိုးတွေအယောင်မှအမျိုးမျိုးပဲဟဲ့တော့လားဒါကြိုက်တယ်စိတ်စိတ်ဆုပ်ဆုပ်ကြီးကြည့်ရတယ်ကိုယ်ရကာရနဲ့ဆင်ထားလို့ကြည့်မယ်စိတ်ကြိုက်တယ်ဘုက္ကကလေးတွေဆိုဒီလိုကစိတ်စိတ်ဖွာနေ ဟုတ်လားမမှုရပဲအဲ့ဒီစုပ်စုပ်ပါပါတခါစိတ်စုပ်တွေအဲ့ဒါကြိုက်နေတော့မကောင်းတဲ့ဟာတွေဟမ်ဒီအကြီးအကြီးရပေါ်မှာလည်းပဲဟိုမှာအမိမွေးလိုက်တာကောင်းမှုမွေးဆိုတာသူကရှုပ်ပွေးနေတာဆိုဆိုရတာဟုတ်လားစိတ်စိတ်ဆွေးပြီးဆက်လက်ကြည်ကြည်ဒီကတော့မှလည်းကြိုက်အဲ့ဒါကြည့်ပေါ့ရှင်းလင်းနေတာတွေဒါတွေမကြိုက်ဘူးဒီစုပ်ပွားကြီးတာကြိုက်တာဟုတ်လားစိတ်ကြီးကဘယ်လိုစိတ်ကြီးလဲမသိပါဘူးအဲ့တော့ စိတ်ကိုမပြုတ်ပြင်ပင်ကိုစိတ်ကိုအခုလိုနည်းနဲ့မပြုတ်မြသေးဘူးအပြုတ်ပြင်ခံမဟုတ်သေးဘူးဆိုလို့ရှိရင်ဒီစိတ်တွေဟာငယ်ငယ်ကြီးကြီးပေါ့လေမတော်တဲ့ကြီးတဲ့ရောက်များတာပဲမတော်တဲ့အာယုံကြီးကသွားပြီးတော့ပြောင်းမှုနေဆိုတော့ကောင်းတဲ့အာယုံမှာမကပ်ဘူးဆိုတဲ့အဓိပ္ပာယ်မကြောက်လားကောင်းတဲ့အာယုံမှာမကပ်တာဥဒိစ္စခေါ်တယ်နားလားအင်းကြီးအင်းကြီးဥဒိစ္စခေါ်တယ်ဒီလိုမလား စိတ်တွေလေ့ကျင်လိုက်လေ့ကျင်လိုက်ပြီးပူကျင်လိုက်ပွေပြီးတော့တစ်ခါတစ်ခါပေါ့လေအဲမတရားတာတွေကြည့်ခဲ့ပြီလို့ရှင်မဖြစ်တော့စဉ်းစားမိတဲ့အခါမှာငါနဲ့တော့ငါနဲ့တော့မတရားလိုက်လိမ့်ရှင်ဘာဒီကြည့်နေခဲ့တယ်ဘာဒီဒီညာနဲ့တော့ပြောခဲ့တယ်ဆိုတာပူပါမှုတရားမရှိဘူးလားပြီးတော့ကုလိုတေတသာတရားတွေအထုတ်ဖို့ဖွင့်ကြုံလာပြီဆိုလို့ရှိရင်ခွင့်ရမသာဘူးဆိုလို့ရှိရင်ဟုတ်လား ဒီလိုထက်တန်းထက်တန်းကတရားတွေငါမပြုလိုက်ဘူးကမှားလိုက်လို့ရှင်ဒီကနေ့ကျတော့အဲဒီမကောင်းတဲ့အောင်တွေတွေသူတို့ပို့သိုးတာပေါ့အရွယ်ကောင်းတော့ဒီတရားတွေအမထုံအထုံအမထုံကြီးတာသိမှားတာပဲအဲ့ဒါကလည်းနောက်တရဖြစ်နေတာဒီလိုမလားဒီနေရာတွေအထုံနိုင်တယ်ဒီနေရာတော့အမထုံနိုင်ဘူးဒီလိုမလားအဲ့ဒါနောက်တရလည်းဖြစ်တာပဲပြုမှားမိတဲ့ဟာပေါ်မှာလည်းပဲတွေးပြီးတော့စိတ်နှလုံးပူပါမှု ကောင်းတာတွေအချိန်ကြီးမပြုခဲ့မိလို့လည်းပဲဘာဖြစ်လို့ပူပန်မှုဖြစ်တာလဲ။ဒါပဲတရားတွေတွန်းနေတာတန်ရှင်းလားဒီစိတ်ကို။ပြီးတော့လည်းပဲယရနာသုံးပါးပေါ်မှာပေါ့လေသူတွေကဘုရားဟုတ်မှဟုတ်တယ်လား။ဘုရားဟုတ်ပြီကြောင်းအောင်မှဘာလို့ဒီတရားရိုးရိုးပုဂ္ဂိုလ်ရဲ့နည်းနည်းလေးပညာရှိတာပါပဲဟုတ်တယ်မလား။ဒီလိုတရားဆိုတာလည်းလက်တွေ့ကျင့်လို့လို့ရှိရဲ့လောဘဒေါသအပူငိမ့်တာဟုတ်မှဟုတ်ပါမလား။ တောက်တရားတရားလားဟုတ်တယ်မလား။အိုးဒါဒီသွားပြီးတော့လုံနေတော့ညောင်းဖတ်တင်မှာပေါ့။ဘာကျေးဇူးရှိမှာလဲပေါ့။တရားလို့ပြောလိုက်တဲ့ဒီပုဂ္ဂိုလ်ဘာဖြစ်လို့ပေါက်တယ်လို့ဘာဖြစ်အပြင်လောကမှာတော့ဒီလိုမလား။သံဃာဆိုတာလည်းလည်းကညာစားနေတာပဲစသည်ပေါ့။ယုံမတန်တရားတွေလည်းဖြစ်တယ်မယုံကြည်ဘူးလည်းဖြစ်တယ်။ပြောမလား။အပေါ်ဆိုတာလည်းမရှိဘူး။ဟုတ်လား။သိရင်သိတာပေါ့။ဒါကိုသိကြတော့ အိုးအမိဆိုတာလည်းမရှိခိုင်းဆိုတာလည်းမရှိဘူးသူတို့မနေနိုင်လို့ယူရင်းကပဲဘာဖြစ်တော့မွေးလာတော့ဒါကျေးဇူးတင်ပြမှမဟုတ်ပဲကျေးဇူးတင်ပြမဟုတ်တော့သူတို့သားသမီးကိုတကယ်လူချင်းလို့ရတဲ့အနေမျိုးမဟုတ်ဘူးသူတို့မနေနိုင်လို့ယူရင်းကဖြစ်လာတာဆိုရင်တော့ဒါပါကျေးဇူးတင်ရရှိတယ်စော်ကားလည်းအပြစ်မရှိဟုတ်လားဟုတ်လားအမိဘကျေးဇူးကျေးဇူးဆလည်းပဲပြည့်မရှိပါဘူးဒီမှာအဲ့လိုဖြစ်ကုန်တာပဲပညာလေးလည်းအများကြီးပေါ့နော်လမ်းတွေဖြစ်ကုန်တာ ယမတန်များတွေရှိပြီဆိုလို့ရှိရင်လမ်းလွဲတွေလားသူ့ကိုယ်ကြီးကြတာပဲအဲ့တော့ဘက်တရီလူများရဲ့စိတ်ဟာဆိုလို့ရှိရင်မပြုတ်ပြင်ရင်အခုပြောခဲ့တဲ့စဉ်းစားခဲ့တဲ့ကမ္မစန္ဒဆိုင်ရဲ့တရားစုတွေကလွှမ်းမိုးပြီးတော့အဲ့ဒါဒီစိတ်ဟာကြည်လင်မှုမရဘူးအများအားဒီစိတ်ကအားနေနေတာဒါတွေပဲထက်တာကဖြစ်နေတယ်ဟုတ်မလားအဲ့တက်ကိုဖြစ်နေဒီအဖြစ်မဖြစ်မမြကာလပါလုံးအဲ့ဒီလိုဘဝနဲ့ပဲတဝတာပဲနားလား နှိတ်ကြတဲ့စိတ်ထားနဲ့ပဲသွားမှာပဲဟုတ်လားစိတ်ထားနှိတ်ကြနေလို့ဒီဘဝလည်းပဲနှိတ်ကြသွားပြီဒါပဲစိတ်ထားမမြင်ကြရင်ဘဝလည်းမမြင်ရဘူးစိတ်ထားယုံညံ့ရင်ဘဝလည်းယုံညံ့တာလုံးမလားစိတ်ထားသိသိလို့ရှိဘဝလည်းပဲသိသိနေတာပဲလုံးမလားဒီတော့စိတ်ထားတွေစိတ်တွေစိတ်ထားတွေကြီးကျယ်သွားအောင်စိတ်တွေစိတ်ထားတွေမြင့်မြတ်သွားအောင်စိတ်တွေစိတ်ထားတွေဆက်တန်းကြသွားအောင်မြင့်တင်ပေးဖို့ဒီလိုမလားပြည့်တယ်လို့ရှိတယ်အဲတော့ အဲ့လိုနှစ်တင်တဲ့နေရာမှာဟောဒီသတိခံဘာဝနာတရားကအကောင်းဆုံးအခုကြည့်လေလက်ပြပြောရမယ်ဆိုလို့ရှိရင်ဟိုဝမ်းမိုက်ကိုစိတ်ဆိုင်လည်းပေါ်လာတဲ့ခေါင်းနဲ့ကြိုက်အောင်ပိန်မှုနဲ့ကြိုက်အောင်တရားဆိုင်ရှင်နောက်တိုက်ပြီးတော့ကျုံးနေဆိုတာရှုလို့ရှုွက်ဖြစ်တဲ့ခေါင်းမှုပိန်မှုပေါ်မှာစိတ်ကလေးအပြည့်ဝဂွေကြကြနေရင်စဉ်းစားသားအဲ့ဒီစိတ်ကလေးစဉ်းစားသားခုနပြောခဲ့တဲ့အညီသေးတွေကတ်လားတန့်ရှင်းနေဒါလက်တွေ့ပဲမလား ဒီဖုံးပင်မှုခေါ်တဲ့ကာယကျွတ်ကလေးကိုကျွတ်မှတ်တဲ့ကာနုပဒနာတတိပဌာန်လမ်းကြောင်းလေးလိုက်လိုက်တာနဲ့ဒီတရားကိုပွားတာနဲ့ဒီအကျင့်ကိုကျင့်တာနဲ့လက်ငင်းမဖြစ်တော့ခုနညီကြည့်ပြီးကျင့်တော့ချိန်ကလေးကျင့်မသွားဘူးလားဟမ်ဘယ်လောက်ကောင်းလဲတစ်ချက်မှရင်တစ်ချက်ကျင့်သွားတယ်မလားတစ်ချက်မှရင်တစ်ချက်ကျင့်10မိနစ်မှနေစက်ကမောင်း60 10မိနစ်စက်ကမောင်း60အချိန်မောင်း60ကျင့်တော့တဏှာကြီးမှရင်ဟမ်တဏှာကြီးမှရင်360လားဘယ်လောက်လဲ 3600ပါ3600ကျင်းပါတယ်ကဲတရက်မှာ24နာရီရှိတယ်24နာရီကျင်းကြီးမှလို့ကျင်းအဲ့ဒါတွေ့တာရှိတယ်ဒါရှိမဟုတ်ရှိမရှိဆိုတာဒါတွေ့ရှိဟုတ်တယ်မလားဒါဒါချိန်မိုက်ချိန်မိုက်လေးတွေတန်ရှင်းသွားမှာနော်တန်ရှင်းသွားမှာပြောမလားကျုပ်ပဲထဲမှာကိုထားသလိုစိတ်ကနေပြီဆိုလို့ရှိရင်စိတ်တန်ရှင်းမှုတွေလည်းမရနေတာပဲခုနတရားစုတွေကျင်းပြီးတော့တန်ရှင်းမှုတွေရနေတာဟုတ်လားဒါပေမဲ့လို့ယုံနာမတည်သေးဘူးဆိုလို့ရှိရင် မသိတဲ့မောဟကရှိနေပြီးတော့ဘာဖြစ်တော့ဟိုနိဝရဏကျင်းလို့တန်ရှင်းတာတော့အခြေခံရှိသေးတယ်နော်ယုံနာမတည်သေးဘူးဆိုလို့ရှိရင်မသိတဲ့မောဟရှိနေလို့ဒါမတန်ရှင်းဘူးနောက်ရှိတဲ့ခါကျတော့ရှိစရာတစ်ခုရှိတာတစ်ခုပွဲလာရင်အဲဒီလိုအတီးလေးပေါ်လာပြီအတီးလေးပေါ်ထွက်လာတော့ဘယ်မလဲဓမ္မပုဂ္ဂိုလ်တ attva ဆိုတဲ့သင်မှမှုဟာပုဂ္ဂိုလ်တ attva ဆိုတဲ့သင်မှမှုဟာဒါပူပွေတဲ့သဘောမတန်ရှင်းတဲ့သဘောမလားရှုစရာနဲ့ရှုတာကွယ်ကွယ်ပြပြခြားခြားနားသိလိုက်တာနဲ့ပဲကွနာ ခုနဘာဖြစ်တော့အမှန်တိုင်းမသိတဲ့မောဟပုဂ္ဂိုလ်တ attva လို့ယူဆတဲ့ဒိဋ္ဌိရှင်းသွားတယ်။သတ်ရှင်းသွားတယ်။ဘယ်လောက်ကောင်းလဲ။ဒါလည်းညင်းနေတယ်။အဲ့ဒါလေးတွေဒီဖြစ်ပြီးရှင်းဖို့လေရှင်းရှင်းရှင်းရှင်းလာ။ဟုတ်လား။အဲ့ဒီသတ်ရှင်းမှုလေးတွေအချိန်ရအားပြည့်ပြီးတော့သွားတဲ့ခါကျမှဉာဏ်ရှင်မျိုးပေါ့တက်တလောက်ခုနသတ်ရှင်းမှုလေးတွေခါတည်းပဲတည်ပြီးတော့သတ်ရှင်းမှုလေးလာတာ။ဟုတ်လား။အဲနောက်ဆုံးအငိမ့်တဲ့နိဗ္ဗာန်ကို ဆက်ကြဲဆိုမျက်မှောက်ပြုလိုက်တဲ့အခါမှာအပယ်လားကြောင့်ဖြစ်တယ်မတန်ရှင်းမှုမှန်တယ်အကုန်လုံးရှင်းသွားတယ်အကုန်လုံးရှင်းသွားတယ်ဒါအပယ်သွေးကြတဲ့မကောင်းမှုတွေမှန်တယ်ရှင်းသွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာအပယ်နဲ့စက်တဲ့အစိတ်ထွေးဟာရှိပါဦးမလားအပယ်နဲ့ဥစားကွဲသွားပြီဘယ်နဲ့မပတ်သက်တော့ဘူးအပယ်ဟာဒီလိုတရားမရခင်တော့ဆိုအပယ်ဟာကိုယ့်ရဲ့အင်းဉာဏ်တိုင်းနဲ့တူတယ်ဒီလိုမလားအဲ့တော့ တရားတိရလို့အပေနဲ့ဥဇာကွဲသွားပြီဆိုအပေဟာကွဲမဟုတ်တော့ဘူးဘလောက်တန်ရှင်းတယ်လို့လည်းဆိုကြည့်လားဟုတ်လားဒီဟာလေးတစ်ခုနဲ့ပဲအဲဒီတော့ညံလို့ကြကောင်းလာပါပြီမြတ်စွာဘုရားအခုသတိပ္ပဏဘာဝနာတရားအထုတ်မဲ့ပုဂ္ဂိုလ်တွေအထုတ်နေတဲ့ပုဂ္ဂိုလ်တွေဒီလိုအကျိုးလေးသိနာလည်ပြီးတော့အထုတ်ရေးမှာတက်တက်ကြွကြွဖြစ်ပါစီဆိုတဲ့အနေနဲ့ဒီမှာအကျိုးပြပြီးတော့တရားကျင့်ကြတဲ့အနေနဲ့ ဒီကယနောယံဘိက္ခွေမေကောတတ္တနာဝိတုဒ္ဓိယယတိရာသတ္တရောတတိပဋ္ဌာနာဘိက္ခဝေဘိက္ခုတို့အယံဤဒီကတတ္တနာတတ္တဝါတို့ဤဝိတုဒ္ဓိယစိတ်အငြိကြေကင်းဝေးစင်ကြယ်ဖို့ယံဒီကယနောမေကောတခုတိသောလံကြောင်းဒီသောလံပေရီယတိရာသတ္တရောတတိပဋ္ဌာနာယင်းကြောင်းဒီသောလံဆိုတာ ဟောဒီတတိပဌာန်တရား၄ပါးပါပဲမြတ်စွာဘုရားဒီကြောင့်ဒီလိုလားဆိုအခြားမဟုတ်ဘူးတဲ့ဟောဒီတတိပဌာန်တရား၄ပါးပဲတဲ့ကိုယ်ရဲ့ဆိုင်လက်ငင်းတည်တဲ့ပေါ်တာကိုယ်မူရလေးတွေပေါ်လို့မှတ်နေတာအရာမှတ်နေတော့အမှတ်တိတ်လေးဖြစ်နေလို့ကြည့်ပဲမလဲမတရှင်းတာရှိပါမလားမရှိတော့ဘူးခန္ဓာဝေဒနာတွေဖြစ်တာကိုစွဲစွဲမြဲမြဲစူးစိုက်တိုင်းမှတ်နေရင်ဒီမှာမကလေးတွေဖြစ်နေမလားဝေဒနာမျိုးကဒီမှာတရှင်းနေတာပဲ စေကုသနာကြံစည်မှုတွေဖြစ်တိုင်းရှိမှနေစိတ်ဓာတ်ဥပဒနာပြုထားဖြစ်နေတာမြင်လာကြတာနာနာစားတာလေးတွေရှိမှနေလို့ရှိရင်ရှိရှိမှမှုလေးတွေဖြစ်နေတော့မရှုလို့တတိလူပြီးတဲ့ဖြစ်ခွင့်ရှိတဲ့စိတ်ညီကြီးဟာမပြေဝရှင်ကျေသွားတယ်ဘယ်လောက်ကောင်းလဲနော်ဟုတ်လားချိန်မိုက်ချိန်မိုင်းလေးတွေပေါ်တဲ့အာယုံအဲချိန်မိုက်ချိန်မိုင်းမှာပေါ့ဒီပေါ်တဲ့အာယုံမပြတ်မလားဆင်းရဲဆိုတာရှိမှဆင်းရဲလို့ဒီလိုတန်ရှင်းတန်ရှင်းနေရအဲ့လိုသွားမှာ ဖတ်တဲ့ခါလဲမှတ်လိုက်လက်တဲ့ခါလဲလက်လိုက်ရေးတဲ့ခါလဲရေးလိုက်တွေးတဲ့ခါလဲတွေးလိုက်အဲ့ဒါမှိုင်တဲ့ခါလဲမှိုင်လိုက်ပါလေအဲ့လိုဆိုလို့ရှိရင်အဲ့ဒီအပိုင်းလေးမှာတော့မမှတ်ရင်မတန်ရှင်းဘူးပေါ့ဟုတ်လားမှတ်ရင်တန်ရှင်းတာဒါအဲ့ဒီတန်ရှင်းမှုကအချိန်ရပြီးတော့အပြည့်သွားတယ်ဟာဒါမှတကယ်တန်ရှင်းမှုကြီးအပြည့်ဝရနိုင်လားဟုတ်လားဘယ်လောက်မြန်လို့ကြာကောင်းတယ်လို့ဒီတော့ဒီအလုပ်ကိုအတက်တရလုံရမှာဆိုလို့ရှိရင်သူအကျိုးလေးတွေသိထားတော့လုပ်ငန်းပေါ်မှာ အဲညံလို့တဲ့စိတ်ကလေးဖြစ်မလာဘူးလားပြီးတော့အမှတ်မလွတ်ရအောင်လည်းပဲဘာဖြစ်လို့ယူလေးလာပြီမလားအခိုင်တာအသေးစားလှုပ်ရှားပြီးစောင်းနေကြည့်ပြီးဖြစ်လာပြီမလားအဲအဲ့လိုယူတည်တည်လုပ်ဖို့ဆိုတာကလုပ်ငန်းရဲ့အကျိုးကိုသိနာလည်ပြီးတော့တန်ဖိုးထားမှာအကျိုးမတည်ဘူးဆိုရင်တန်ဖိုးမထားတာတော့ဒီလိုပဲပေါ်ပေါ်သားသားအဲ့ဒါမှလားထိုင်လိုက်တာလဲကိုယ်လိုက်ဆန်းလိုက်စောက်လိုက်ငဲလိုက်ငေးလိုက်ငိုင်းလိုက်အဲ့ဒါမှလားဒီလိုနဲ့ပဲသွားတာပဲအဲ့ဒါပဲ အဲဒီလိုဖြစ်လို့ရှိရင်ဒါပမာဒဖြစ်တတ်တာပဲရိုးသေးသေးလောက်ရမယ်အလုပ်ဖြစ်တတ်တာမှန်မလားအဲဒီလိုပြက်ကွက်မှုမျိုးမရှိရအောင်အဲဒီတော့လုပ်ငန်းရဲ့အကျိုးကိုဒီနာလည်ပြီးတော့တန်ဖိုးထားတဲ့စိတ်နဲ့ရိုးသေးသေးလောက်ကိုသိရကြည့်ဟုတ်ကဲ့မလားအဲတန်ဖိုးထားရအောင်သိရကြည့်ကိဝိဇေယံသိရကြည့်ကိဝိဇေယံ ကိုဝေမနောသဘောလေးတံကိုဝေမနောသဘောလေးတံမှတ်ပြုသည့်တတိပဌာမှတ်ပြုသည့်တတိပဌာတကြောင်ဒီခရီးနဲ့လမ်းမှာတကြောင်ဒီခရီးနဲ့လမ်းမှာစိတ်ကြီးကင်းဝေးစေရန် ကိုဝေမနောသဘောလေးကမတ်ပြည့်တိတတိပဌာတကြောင်ဒီခရီးမလားမှာသိဉ္စီပြင်းဝိဇယံဆိုတဲ့ပိုက်ကဒီတတိပဌာအမိအာထုတ်နေတဲ့တတိပဌာရဲ့လူရဲ့အကျိုးပြဟုတ်လားအကျိုးနော်တရားတော်တာဘယ်အတွက်အားထုတ်ရတာတော့စိတ်စင်ကြယ်ကိုဒီပဌာဘာဝနာအားထုတ်ရတာဘယ်အတွက်တော့စိတ် သင်ကျဲဖို့ဒါကတော့သမောကိလေသာတွေရှင်းဖို့ဟုတ်တယ်မလားသိသင်ကျဲဖို့အဲရှိမရတယ်ဆိုတော့ဘာတွေရှိမရမှာတော့ကိုဝေမနောသဘောတဲ့မနှမျိုးကိုကိုဝေမနောသဘောကိုဆိုတာဘာလဲဒီကိုမူရာပေါ့အောင်းပိမှုကသာအဲ့ဒါမလားအဲဖောင်းတာပိန်တာထိုင်တာထားတာကြွေးတာဆန်းတာစောင်းတာငယ်တာကြွားတာလှမ်းတာခြားတာဒါကိုပေါ့ဟုတ်တယ်မလား အဲ့ဒီကမာတာပြောတာပူတာအေးတာတောင်းတာတင်းတာလှုပ်တာအရေးကြတာယူရှိတာစိတ်ကတာသုထနာပြောမလားအဲကြားရတဲ့အတန်းမပြတဲ့မြင်ရတဲ့အသင်ကြားရတဲ့အတန်းနားရတဲ့ဘာလို့တို့အနတ်သားရအရသာတော့နော်သိပြရတဲ့အတွေ့ဓာတ်တွေပေါ့ဒါကိုယ်ကိုခေါ်တာပဲရုပ်ကိုကြီးနော်ဒီကြားထဲမှာလည်းပဲကိုယ်ရဲ့စိတ်ထဲမှာခံစားမှုခံစားမှုခံစားတဲ့သဘောတွေအမျိုးမျိုးပေါ်မလာဘူးလားအဲ့ဒါကိုဝေဝေဒနာကိုဓမ္မ တဏှာကိုပြုတ်ပြီးတော့ဝေတစ်ခုတည်းယူလိုက်တယ်နော်ကိုဝေလွတ်မလားမနှောဆိုတာကစိတ်စိတ်ဆိုတာပါလေတစ်ခါတစ်ခါမှကြံစီစဉ်းစားမှုစိတ်ကလေးတွေဖြစ်ဘူးလားဒါလည်းပဲရှိကြရပဲနော်သဘောဆိုတာကဘာလို့သဘောဆိုတာမြင်ရတဲ့သဘောကြားရတဲ့သဘောနားရတဲ့သဘောစားရတဲ့သဘောသိရတဲ့သဘောသိရတဲ့သဘောမရှိဘူးလားတစ်ခါတစ်ခါတတ်မဲ့တဲ့သဘောမရှိဘူးလားမြက်တဲ့သဘောမရှိဘူးလားအဲပြင်းတဲ့သဘောမရှိဘူးလားဒါတွေပဲဟုတ်ကဲ့လား ပြတ်တဲ့သဘောမရှိဘူးလားစိတ်တွေလည်းကသာပြတ်နေတာဥပါနဲ့သဘောမရှိဘူးလားယုံမဝေဥပါနဲ့သဘောမရှိဘူးလားမှားရတဲ့သဘောရှိတဲ့သဘောကြောင်းရဆိုင်တဲ့သဘောမရှိဘူးလားဒါကတရားကြီးကတိုးတက်လာပြီဆိုပြီးတသိမ့်နေတင်းချင်းနဲ့နှစ်သိမ့်အားတဲ့သဘောမရှိဘူးလားကိုရောစိတ်ပါအိမ်ကြတဲ့သဘောမရှိဘူးလားဒီငိမ့်တဲ့သဘောရောအလိုက်ကျအများတက်တော့တဲ့သာရှိကောင်းတဲ့သဘောမရှိဘူးလားအများကြီးပါပဲအဲ့ဒါတွေသဘောလို့ဆိုတာစကားလေးတည်းနဲ့ဆိုမြတ်စွာဘုရားဓမ္မလို့ပုံထားလိုက်တယ်ဟုတ်လားသဘောအဲ့ဒါတွေပဲ နားလည်တယ်မလားအဲ့ရှုခွင့်ရှုခွင့်အနေနဲ့ဒီမှာ၄ပါးပဲနော်ကိုယ်ဝေမနောသဘောလေးတံတဲ့ဟုတ်လားအဲ့တော့ဘာလို့ရမလဲမတ်ပြီမတ်ပြီလို့သိရမယ်မတ်ပြီပြီဆိုတာဘယ်လိုသိရမှာတော့ဟုတ်တယ်ဘယ်လိုသိရမှာတော့ဖောင်းရင်ဖောင်းတယ်ပိန်ရင်ပိန်တယ်ဒီမလားထိုင်ထိုင်ရှိကြည့်တယ်ပူရင်ပူတယ်ဘာဖြစ်အေးရင်ဒါပဲမလားညောင်းရင်ညောင်းတယ်ကြိုက်ရင်ကြိုက်တယ်ဒါပဲမလားစိတ်ကူးရင်စိတ်ကူးတယ်လုံးမလားကြားရင်ကြားတယ်မြင်ရင်လွယ်ရောမလား အဲ့တော့မှတ်ရမှာဟုတ်လားအမှတ်ပြုပြီတဲ့သူဖြစ်တဲ့အတိုင်းပေါ့နော်အမှတ်ပြုပြီအဲ့လိုအမှတ်ပြုသိနေတာပဲဘာဖြစ်လို့ပါဠိလိုသတိပဋ္ဌာန်ဗမာလိုသတိခံခေါ်တာပဲပေါ်ရလေးဒီပေါ်သေးလိုက်ပြီးတော့ဆွဲဆွဲမြဲမြဲရှိမှပြီးတော့သိနေတာဒါသတိခံခေါ်တယ်ဟုတ်လားမတ်ပြုတိတတိပဋ္ဌာန်ဟုတ်တယ်မလားအဲ့ဒါကိုစကားလေးတစ်လုံးနဲ့ဘယ်လိုမြတ်စွာဘုရားမိကြထားတော့တကြောင်ကြီးတော့ခီးဘယ်အတွက်တကြောင်ကြီးတော့ခီးတော့ စိတ်ရှင်ကျယ်ဖို့ရာအတွက်ကြောင်းတော့ဖြစ်ဒီလိုမလားညကတော့သာမောဟတွေကိုအတုတခဏမှလည်းပဲချိန်တိုင်းချိန်တိုင်းလေးပြီးရှင်ကျယ်ဖို့နဲ့ဒီကရစ်ချက်ပြီးတော့နောက်ဆုံးဥပဒနာညာပြည့်စုံသွားတဲ့အခါမှာအငိမ့်တဲ့နိဗ္ဗာန်ကိုအရိယမညာပုံညာနဲ့မျက်မှောက်ပြုပြီးတော့အဆင့်ဆင့်အဆင့်ဆင့်အငိမ့်ကြီးတွေကေဝေရှင်ကျယ်ပြီးတော့သွားဖို့ရာအတွက်ကြောင်းတော့ခရီးဟုတ်လားနှစ်ကြောင်းမရှိဘူးဒီတော့ဒီစကားကိုကောက်ချက်ချလိုက်မယ်ဆိုလို့ရှိရင်အဆင့်ဆင့် ခြေခံကစပြီးတော့ဗောလေအရှင်းစစ်စိတ်တန်ရှင်းမှုကိုလိုလားတဲ့ပုဂ္ဂိုလ်ဟာညစ်ပတ်မှုတွေကင်းပြီးတော့စိတ်တန်ရှင်းမှုလိုလားတဲ့ပုဂ္ဂိုလ်ဟာဘာဖြစ်တော့ဒီလမ်းစဉ်ဒီကြောင့်ဒီတော့ခီးကိုလိုက်ပြတဲ့ရှိတာပဲနားပဲဒီလိုမလားဒါဒီဒီကြောင့်ဒီတော့ခီးကိုမလိုက်နိုင်ဘူးဆိုလို့ရှိရင်သူဟာတန်ရှင်းမှုကိုမလိုလားဘူးလို့ကျုပ်မလိုလားပါဘူးလို့မပြောဘူးမယ်လို့မလိုလားဘူးလို့ပြောရရောက်တာဒီလိုမလားဒါပဲ လက်တွေ့ပြောရမယ်ဆိုလို့ရှိရင်အခုတရားနယ်ထဲမှာယောဂီချင်းနဲ့ရောက်လာတယ်မလားတရားမှာ24နိုင်24နိုင်ရဲကလုံးဝအိပ်ပျော်ခြင်းချမ်းသာထားပြီးတော့ကျန်တဲ့အချိန်ဒီမှာသွားနေလို့ရနေလို့ထိုင်နေလို့အိပ်ရဖို့လဲနေလို့ကိုယ်လုံးဆန်လုံးတောင်းလုံးငယ်လုံးပေါ့ဒီအကုန်လုံးပေါ့အဲ့ဒါမလားဘယ်လိုအနေထားနဲ့နေနေလက်ငင်းပေါ်တဲ့အာယုန်လေးကိုပေါ်ဆက်လိုက်ပြီးတော့အဲဒီလိုတိလေးလေးလေးစားစားမရှိဘူးဆိုလို့ရှိရင်တော့သူဟာနောက်ပြီးတော့တန်ရှင်းမှုကို ကျုပ်မလိုလားပါဘူးဆိုတာပေါ့လေအဲ့ဒီမူရနဲ့ပေါ်ပြနေတာဒီတိုင်းမှာညစ်ပိုက်ညစ်ပတ်ပါသေးတော့မထူပါဘူးဆိုပြီးတော့ဟုတ်လားအဲ့ဒီတိုင်းပြောရရောက်တယ်ဟုတ်လားတစ်ချက်ဆိုဆိုတော့ပေါ်တဲ့အာယုံလေးလေးစားစားပြုရမယ်ကဟုတ်လားခိုင်တာကွေးစားလို့ချက်စောင်းနေပြုရင်တော့ဖြည်းဖြည်းသာသာလူမလိုလို့ပြီးတော့ပေါ်ရလေးတွေမလို့ရအောင်ပေါ့ဟုတ်တယ်မလားလေးလေးစားစားစွန့်မြတ်စွာရှိရမယ်စားမရှိမိပဲနဲ့ မဖြစ်တော့ငေးမယ်နိုင်မယ်တွေးမယ်လွတ်ဟုတ်လားမလားရေးသားခိုမယ်ဆိုလို့ရှိရင်ဟောတယ်တော့ဒီတရှင်းမှုကိုမလိုလားဘူးဆိုတာကြားတာပဲဟုတ်လားလေးလေးစားစားလို့လို့ရှိရင်ဟောတယ်တော့တရှင်းမှုကိုလိုလားတယ်မတတ်ရှင်းတဲ့ဟာကိုရှောင်ရှားဖို့ရန်အတွက်သူဟာမပြတ်ွယ်ဘူးတရှင်းမှုဖြစ်ပွားစေဖို့ရန်တော်ပဲတော့တရှင်းဖို့ရတဲ့ဒီကြောင့်ဒီတော့ခီးကိုဖြစ်ဖို့ရဒီလျှောက်တဲ့လမ်းစဉ်ကိုမပြတ်ွက်တာသူလိုလားတယ်ဟုတ်လားမလား ဒါရှင်းရှင်းလေးပဲတရားတော့မနာရှင်းတယ်ဟုတ်လားအဲ့တော့ပုဗ္ဗဆက်ကမလုပ်ကြပါနဲ့ပုဗ္ဗဆက်ကမလုပ်ကြပါနဲ့ပုဗ္ဗဆက်ကလုပ်လို့ရှိရင်ဟိုဒုတိယတရားတွေကကြောက်ကျင်တဲ့တွေ့လူကောင်းရှင်းတော့ပါတယ်လေသို့တော့သူတော်ကောင်းရှင်းတော့ပါတယ်လူတော်ရှင်းတော့ပါတယ်လူရှင်းမပါသေးဘူးဆိုလို့ရှိရင်စိတ်နဲ့စိတ်ထားမတိုးတက်သေးဘူးစိတ်နဲ့စိတ်ထားမတိုးတက်သေးဘူးဆိုလို့ရှိရင် မှန်ကိုအစဉ်စဉ်သိမြင်တဲ့ညာလည်းမထုတ်တဲ့သေးဘူးမပြည့်စုံသေးဘူးမငြိမ့်တဲ့သေးဘူးမပြည့်စုံသေးဘူးဟုတ်လားညစ်ပတ်တဲ့စိတ်ထားနဲ့နှိမ့်ကြတဲ့စိတ်ထားနဲ့ပြီးတော့ဗာလဲတုံးတဲ့ဘဝနဲ့ဒီတော့ဟာဒါတော့အခုအခါဆိုလို့ရှိရင်လူကောင်းအင်္ဂါနဲ့လည်းပြည့်စုံဖို့ရန်ကိုယ်အခွင့်အရေးတွေအများကြီးတာပြီးတော့မဆွဲတာလို့ကာမဂုဏ်နဲ့နေတဲ့ပုဂ္ဂိုလ်တွေဖြစ်ပေမဲ့လို့ဒီထဲမှာပဲနေမုန်းခြင်းမရှိပဲနဲ့ အနိုင်ဆုံးပေါ်လေခါအားလဲဆိုတာချို့ကြံပြီးတော့ဒီလိုအကျင့်မျိုးကိုယိုသေးသေးကျင့်ချင်းဖြင့်အဲဒီတော့မိမိရဲ့စိတ်နဲ့စိတ်ထားတွေကိုတုတ်မြစ်ပေးဖို့အတိညာနဲ့အဆင့်ဆင့်ဟုတ်တယ်မလားတိုးတအောင်လုပ်ဖို့အ ਨੇ ဆုံးအဲတမက်တစ်ခုအတိညာလေးတွေရဖို့စာရေးရှိဟုတ်လားအဲ့လိုရနိုင်တဲ့ခွေးရှိသားနဲ့ရအောင်မလုပ်ဘူးရအောင်လုပ်တဲ့ခါမှလည်းယိုသေးသေးမလုပ်ဘူးဆိုလို့ရှိရင်ယိုသေးသေး အဲမလုပ်ချင်းချင်းပြက်ွက်တာရိုးသေးလေးလှုပ်ဖို့ရမလုပ်ရင်ပြက်ွက်တာပဲရိုးသေးလေးလှုပ်ဖို့ဘာဖြစ်တော့ဟမ်ပြက်ွက်တာပဲမျိုးမသေးလှုပ်တယ်ဆိုလို့ရှိရင်ဒါလည်းပဲမေ့ရပါမလားရိုးသေးလှုပ်ရင်ပြက်ွက်တာပဲဆရာအဲ့လိုအပြက်ွက်တော့မရှိကြပါနဲ့ဟုတ်ကဲ့လားရိုးသေးသေးနဲ့ပြုလုပ်ပြီးတော့ဒီတရားတွေကိုလေးလေးစားစားအထောက်ကြပါနာရေးကြည့်ပါအဲ့ဒါမလားအဲတတိယအကျိုးတရားတစ်ခုလည်းပြထားပြီးတော့ကောက်ပြတယ် တောကပရိဒီဝနာတမတိတ်မှာရတယ်တောကစိုးရင်ဖြစ်ခြင်းမိသားစုတွေကတယောက်ယောက်ကွယ်လွန်လို့ပစ္စည်းတွေဆုံးရှုံးလို့ယာတုခန္ဓာန္တရတွေကကြော့ကြလို့ဟုတ်လားယောဂါတွေရလို့ကျောင်းအားလျော်စွာဘောတွေအခုစိုးရင်ဘူးဆိုးစရာအကြောင်းတွေဒီတွေမှာရှိတယ်မလားလူတွေကဆိုလို့ရှိရင်တောကတင်ပြီးတော့အဲဒီလိုဆန်းနေစွာနေနိုင်ကြတာနေကျင်ကြတယ်မလားဒါပေမဲ့လို့နေနိုင်ကြရတာနေနိုင် ပုတ်ကကျင်းပြီးတော့မိသားစုဆမ်းမြေစွာနေနိုင်တယ်ဆိုတဲ့အရေးရှင်နဲ့အရေးရှင်နေတယ်။ဒီမှာပဲပုဂ္ဂိုလ်ကြီးကမှပုတ်ကကြီးကျင်းပြီးတော့နေနိုင်စေရမယ်လို့အမကန်ကြမပေးဘူး။ဟုတ်တယ်မလား။ဘုန်းကြီးတို့ဖျားတဲ့သူပဲ။ဖျားတဲ့သူပဲ။အမကန်ကြပေးတယ်။ပုတ်ကကြီးဖြစ်လာပြီဆိုလို့ရှိရင်တော့နည်းနည်း တတိကောင်းတဲ့ပုဂ္ဂိုလ်တွေကတော့ကြိတ်ဆွေးနေတာပေါ့ဟုတ်တယ်မလားတတိမကောင်းတဲ့ပုဂ္ဂိုလ်တွေကတော့ဘာဖြစ်လဲတတာပြီးတော့လေအမလီသားရဲ့သမီးရဲ့ဟုတ်တယ်မလားပစ္စည်းတွေဆုံးရှုံးသွားပြီဆိုလို့ရှိရင်လည်းပစ္စည်းတွေတတ်တာပြီးတော့တကယ်မှပဲအဲ့ဒါမလားညီကြွေးရတာတက်တာရလားတက်တာဘူးတဲ့ပုဂ္ဂိုလ်သူကြီးကမှပေါ်ထွက်လာပြီးတော့တောကကြီးကျင်းစီမဟိတ်ကျင်းစီမဲအဲ့ဒါမလားအဲပရိဒီဝါတွေလည်းပဲကျင်းစီမဲဆိုတာပေါ့လေငါမှနှီးရှိတယ် ဒီနေ့တိုင်းလိုက်လို့ဆိုတာပေါ်ထွက်သေးဘုရားတဆူပဲပေါ်ထွက်သေးတာဘယ်လောက်ကောင်းမလို့ရိုးရိုးလေးနဲ့ကောင်းလိုက်တာဒါပေမဲ့လည်းဒီရိုးလေးနဲ့ကောင်းတဲ့ဟာကိုပဲလူရှက်မလို့ရှင်းကြဘူးဟုတ်လားလို့ရှင်းကြဘူးလို့ရှင်းကြဘူးอืมတခြားဟိုဟိုတိုက်ကြီးတွေထားပါတော့ဒီသီလဝါဒဗုဒ္ဓဘာသာထွန်းကားတဲ့ဗမာပြည်မှာပဲတရားတယောက်ရှိရတာရှိလားရှိလားမနကောင်းတဲ့အလုပ်ကိုလုပ်ရှင်ကြတယ်ဟို သောသားတွေပေါ့သောသားတွေမြို့ဆန်တဲ့သူပွဲသွားတဲ့အခါမှာခန္ဓာနာနာမြို့မှာတော့ဓမ္မောက်ဆိုတာကြီးတာပဲဟုတ်လားဓမ္မောက်ချကြီးလိုက်တယ်ဓမ္မောက်ချကြီးတော့မြို့နေလူတွေအနေနဲ့ကတော့ဒါအမနာဖုဒ္ဒနဲ့စားပဲထက်တတ်တာစားပဲဒါပေမဲ့သူတို့အနေနဲ့ကတော့ဟုတ်တယ်အကြကြီးဟုတ်လားဒါလည်းပဲသတိဆောင်ပါမလားတရားလည်းပဲတော်သားဓမ္မောက်ဓမ္မောက်သမင်းနဲ့တွေ့တယ်လို့များဖြစ်နေမလားမသိဘူးတော်တော်များများပုဂ္ဂိုလ်တွေကဟမ် အကြာကြီးပြည့်စုံနေဖြစ်နေလားမရှိဘူးတဲ့မှာအဲ့ဒါလိုဖြစ်နေတယ်ပြအဲဓမ္မရတာတိတဲ့ပုဂ္ဂိုလ်ကလက်မတင်ဘူးမလားအဲ့ဒါမလားဒါထက်တန်းသာအစာပဲအနမမြတ်တဲ့အစာပဲအနကောင်းတာပဲကွာအဲ့ဒါလားလက်ကောင်းတယ်လေရိုးရိုးလေးနဲ့မြတ်စွာဘုရားဓမ္မပြထားတာလူရဲလေးဖြစ်လာပြီဆိုလို့ရှိရင်သောကနဲ့သောကဖြစ်ပြနေရတော့ကျုံရမှာကြီးပဲပရိဒီဝဖြစ်ပြနေတော့ကျုံရမှာကြီးပဲဟုတ်လားအဲ့လိုကျုံပြီးမယ်လို့ ဟိုသောကမဖြစ်ရဘူးသောကဖြစ်လည်းပဲဒီမှာဟိုအရှိအဟုန်လေးနဲ့ခံနိုင်ခံနိုင်ရေးပေါ့အဲ့ဒါမလားရက်ခတ်မှုတန်ကျက်မပြင်းမဲနဲ့တက်တောင့်တက်ပါဘူးဒါဖြစ်ဖို့ရအများကြီးလိုရတယ်ဟုတ်လေဒီမှာမြတ်စွာဘုရားကအာမခံချက်ပေးထားတာဘယ်လောက်ကောင်းလဲဟုတ်တယ်မလားအဲဆိုရင်ဒီစုမှုတွေဘာဖြစ်တော့ကျင်းသွားဘူးရငွေကြေးတန်တန်ငွေကြေးမှုတွေလည်းကျင်းသွားဘူးရအကျိုးနှမျိုးထပ်ပြီးတော့ပြတ်သွားတယ်အကျိုးသုံးမျိုးရှိသွားပြီမလား ကြောင်းကြီးတော့ခီးတဲ့ကြောင်းကြီးတော့ခီးရဆိုတာပါလေဒီပိဋကဘာဝနာတရားပဲ။တရားလက်ထက်ကလည်းပဲတောကတွေဖြစ်လို့ဒီတရားကျင့်သုံးတဲ့အတွက်တောကတွေမိဘတာဒီတာရကတွေအများကြီးရှိတယ်ခုဘဝလည်းဒီတိုင်းနော်လားပရိဒီဝါတွေတောက်နေတာလည်းပဲမိဘတာဒီအများကြီးရှိတာပါတရားလက်ထက်ကလည်းပဲဒီတိုင်းဟုတ်လားအများကြီးအများကြီးပဲစိတ်ကောင်းတာပေါ့ဥဒိတာရကလေးတွေပြောရမယ်ဆိုအမှန်အားရဖို့ရကောင်းပါလေခင်ဗျ။ကဲရလို့ဆိုရကြတယ်။သွေးရည်ပူသွေးရည်ငိုကြွေးကင်းရန် အဲ့ဒါမှအကျိုးနှမျိုးပြတယ်နော်စိုးရိမ်မှုကင်းရပြီးတော့ဗာပြီလို့ငိုကြွေးမှုကင်းရစိုးရိမ်မှုဆွေးနဲ့အတူတူပဲဟုတ်လားစိုးရိမ်မှုဆွေးအတူတူပဲအဲပါဠိလိုတော့တောကခေါ်တယ်ဗမာလိုကတော့ဗာလို့စိုးရိမ်မှုဆွေးတယ်နော်ငိုကြွေးတယ်ဆိုတော့ပြိတိဘာခေါ်တယ်နော်ပြိတိစိုးရိမ်မှုဆွေးမှုတွေလည်းကျင်းသွားဖို့ပြီးတော့ဗာလို့ငိုကြွေးမှုတွေလည်းကျင်းသွားဖို့ဘယ်လောက်ကောင်းလဲဟုတ်လားစိုးရိမ်မှုဆွေးငိုကြွေးကင်းရ ဆိုရင်ကိုဆွေးငိုကြွေးကိယံဆက်ကိုဝေမနောမပြုတိတတိပဌာတကြောင်လူခရီးမဲ့လမ်းမှာဟုတ်လားဒါနားလည်ပြီနော်သိကောင်းတာသိကောင်းတာဟင်းပြီးတော့နှစ်ခုတွဲအကျိုးနှစ်မျိုးထပ်ပြီးတော့မြတ်စွာဘုရားပြပြန်လေတယ်ဒီကယနောယဘိခွေမဲ့ကော ဒုက္ခဒေါမနတနာအထင်ကမာယယတိတံသတ္တရတတိပဋ္ဌာနာတဲ့ဘိက္ခုတို့ဒုက္ခခေါ်တဲ့ကိုရိယဆင်းရဲအမျိုးမျိုးညောင်းနာညာတာတိုက်တာခဲတာထုံနာကျင်နာရတာသူတွေ့ကြတွေ့ရတယ်မလားတာတွေဒါလည်းမဖြစ်နေကိုယ်ထဲမှာဖြစ်နေတာမလားဒါကရိုးရိုးအရိယဘုံမပြောင်းမလဲပဲနဲ့ညီလိုက်လို့ရှိရင်ဒီဒုက္ခကတော့အကျုံးရတာပဲအဲအကြောင်းအားလျော်စွာနာမကျမ်းမှုတွေဖြစ်လာပြီဆိုလို့ရှိရင်ကိုယ်ရဲ့စိတ်ကကိုယ်ရဲ့ဘယ်နဲ့နေတော့ဟမ် အမှန်ကနေဒုက္ခဖြစ်တာဟုတ်မလားဟိုကိစ္စယောဂမျိုးဆိုရင်အများကြီးတွားနေရတာပဲကိုယ်လည်းနားနေတာကိုနာတော့စိတ်မှာအသိမရှိဘူးဆိုလို့ရှိရင်ဘာတစ်ခုထပ်နာလာတော့စိတ်လဲနာငါနဲ့တော့အရင်ကကောင်းလားအခုတော့သိုးရလိုက်လေကျေဆိုပြီးတော့တုတ်တခက်ခက်နဲ့ရှင်းတာသိချမ်းသာမှုအဲ့ဒါဒေါမနတာခေါ်တယ်ဟုတ်လားအဲလူတွေမှာဒီဒီကိုဒုက္ခနဲ့စိတ်ဒုက္ခဒါတွေဖြစ်နေတာပဲဘောဓမကင်းနေတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့ဒါ အဲစိတ်ဒုက္ခလားနေတယ်ကိုဒုက္ခကတော့ဒေါသကင်းတဲ့ပုဂ္ဂိုလ်ယဟန္တာတွေမှာဘုရားတွေမှာလည်းရှိတာဘုရားမှာလည်းရှိတာဟုတ်တယ်မလားသူတို့မှာတော့ဒေါသကင်းသွားတော့စိတ်မချမ်းသာဘူးဆိုတာမရှိတော့ဘူးတဝက်တက်တာတော့ဟုတ်ပါလားအဲ့တော့အနာဂါယဟန္တာမဖြစ်မချင်းကတော့ကိုရှိတော့ကိုဆင်းရဲဒီကိုဆင်းရဲလည်းပဲနည်းနည်းဆင်းရဲတာရှိတယ်နည်းနည်းဆင်းရဲတာရှိတယ်မချစ်မဆန်ဆင်းရဲတာရှိတယ် ဒေါသကမကင်းသေးတော့စိတ်နှလုံးမချမ်းသာစရာအကြောင်းနဲ့ကြုံကြပြီဆိုလို့ရှိရင်စိတ်တွေထိခိုက်ပြီးတော့မချမ်းသာမှုတွေစိတ်ထိခိုက်မှုတွေကြုံရတော့မလားဒါပဲအဲ့ဒါနှစ်ခုလူတွေမှာနှုတ်လိုက်လို့ရှိရင်အဲ့နဲ့ဟာတွေဘယ်လိုနေမလဲအကောင်းနေကြီးသို့တော့အကောင်းနေကြီးကွက်နေလို့မရဘူးတုံးဆုံကြည့်လို့ရှိရင်ကိုဆင်းရဲမြင်းရတော့ဖြစ်ရမှာပဲစိတ်ဆင်းရဲမြင်းရဖြစ်ရမှာပြောမလားအဲ့တော့ကိုဆင်းရဲစိတ်ဆင်းရဲဒီချုပ်ငင်းသွားဖို့ရာဘယ်ပညာရှင်ကြီးကမှအမှန်မှန် ဘုရားတစ်ခုပဲအောက်ဘုရားတစ်ခုပဲဟုတ်ကဲ့လားဘယ်လောက်မြန်လို့ကြကောင်းတော့ဟုတ်လားရိုးရိုးလေးနဲ့ကောင်းလိုက်တာဒီကျိုးတွေကမကောင်းဘူးလားအဲဆိုရမယ်ကိုယ်စိတ်ဆင်းရဲပြတ်စဲစေရန်ကိုယ်စိတ်ဆင်းရဲဆိုတာနော်ကိုယ်ဆင်းရဲစိတ်ဆင်းရဲဒီလိုနော်ဆင်းရဲဆိုတဲ့နောက်ကစကားစုကကိုယ်နဲ့လည်းပဲတွဲကိုယ်ဆင်းရဲစိတ်နဲ့လည်းတွဲစိတ်ဆင်းရဲနော်ကိုယ်စိတ်ဆင်းရဲပြတ်စဲစေရန် ကိုယ်စိတ်ဆင်းရဲကြဆဲစေရန်အဲဆက်ကိုယ်မလို့သဘောလေးကနော်နားလည်ပြီမလားအဲနောက်ဆုံးအကျိုးကတော့အရိယာကိုနဲ့နိဗ္ဗာန်မျက်မှောက်ပြုတယ်။ရှင်ရှင်ပြတာကတော့စိတ်မိုက်စိတ်နိုင်လေးပြတတ်တာ။စိတ်မိုက်ပြတတ်လို့ရည်ချက်ပြည့်စုံသွားမှခန္ဓာအရိယာမေကအကျင့်နဲ့ ပြန်လာမရှိသေးတတ်ဘူးအကျိုးမဲ့ပြန်လာမရှိသေးတတ်နိုင်ရဲ့တည်းအရှိပိုင်းမှာအခုဝိပဿနာတရားအထုတ်ခြင်းဉာဏ်ဤဆင့်ချင်းဖြစ်ဖြစ်နေတာဟုတ်ကလားဖြစ်လို့အရိယာမဲ့ပေါ်တာညာရခေါ်ရအရိယာမဲ့ပေါ်တာအဲ့ဒီခါကျမှဆိုင်ရဆိုင်ရကိလေသာတွေကိုအရိယာပြတ်တတ်လိုက်ပြတ်တတ်လိုက်မှတခါတည်းကလုံးဝဆန်းရှင်းသွားဟုတ်လားအရိယာမဲ့ရတယ်ဆိုလို့ရှိရင်ပိုလဲရတယ်မဲ့ပြီးတော့ကိုမဲ့ဆိုတာအကြောင်းတရားကိုဆိုတာအကျိုးတရားပဲဟုတ်လားငါအကြောင်းတရားအကျိုးတရားဆက်နေတာပဲဟုတ်ပါဘူး အဲ့ဒီမက်ဖို့တရားနဲ့ကနအမိတ္တကိုမြင်မောက်ပြီသူ့ပြအာယုန်ရဲ့သူ့ပြစိတ်ကလေးရောယူပြလိုက်ပြီးပွဲသိမ်းသွားတဲ့အမိတ္တတော်ကိုအဲ့ဒီမက်ဖို့နဲ့ရောက်သွားတယ်ဟုတ်ကဲ့လားအထုတ်ကတော့အမိတ္တနိဗ္ဗာန်ကိုအရိယမဉ္ဇဉ်နဲ့မျက်မှောက်ပြုဖို့အကျိုးတစ်မျိုးခိုးညာနဲ့မျက်မှောက်ပြုဖို့အကျိုးတစ်မျိုးအကျိုးမမျိုးတမဘာဖြစ်လဲနှစ်ခုတွဲပြတာတယ်မလားဆိုရမယ်အရိယာမဲ့ရောက်တဲ့တိယ အရိယာမေရောက်တဲ့တိယကိုယ်မနောသွားတဲ့နော်မဂ္ဂတိပတိရထံအကြောင်းဒီမနာမှာနောက်ဆုံးကနိဗ္ဗာန်ဆက်ရောက်မျက်မှောက်ပြုရာနိဗ္ဗာန်ဆက်ရောက်မျက်မှောက်ပြုရာကိုယ်မနောသဘောလေးကမဂ္ဂတိပတိရထံ အကြောင်းဒီခရီးနလားမှာအဲဒီလောက်ဆိုနားလည်ပြီနော်ကြောင့်အလုံးဆုံးလိုက်မယ်ဆိုလို့ရှိရင်အခုမြတ်စွာဘုရားဟောခဲ့တဲ့ဟာတွေဟာအကျိုးတွေတစ်ခုချင်းညီတွဲလိုက်လို့ရှိရင်ခုနှစ်မျိုးထွက်လာတပါတော့စိတ်စင်ကြယ်တဲ့အကျိုးအဲတူတူချင်းချင်းရေးလို့ရှိရင်စင်ကြယ်တဲ့အကျိုးတို့ရင်ဒီသိမှုကျင်းတဲ့အကျိုးပြီးတော့ပါတော့တန်တာမှုကျင်းမှုကျင်းတဲ့အကျိုးကိုဆင်းရဲမျိုးမျိုးချုပ်ငြိမ်း ချုပ်ငိမ့်တဲ့အကျိုးသိချင်းမှုအမျိုးမျိုးချုပ်ငိမ့်တဲ့အကျိုးအရိယာမင်းနဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့အကျိုးနဲ့အရိယာဖို့နဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့ဒီကနေ့ရှိပါတယ်ကောင်းပါခုနှမျိုးပါဟုတ်လားဘယ်လောက်ဒီမှာဒီအကျိုးတွေဟာနန္ဒုပြကောင်းတာလေရိုးရိုးလေးနဲ့ကောင်းလိုက်တာဟုတ်တယ်မလားအဲ့တော့အခုအထုံရတဲ့တရားဟာအခုပြောခဲ့တဲ့အကျိုးတွေ ရဖို့ရတဲ့အမခံချက်တည်တယ်ဆိုတော့ဒီအလုပ်ဒီအလုပ်ဟာသေးသေးကိုယ်ကိုအလုပ်ဟုတ်ကြလားအမှန်ကြီးကျယ်နည်းရတဲ့အလုပ်ကနော်ဟုတ်တယ်မလားအမှန်ကြီးကြီးကျယ်နည်းရတဲ့အလုပ်ဒါလုပ်နေရတာဒီကျိုးခုနှစ်မျိုးရဖို့ရအတွက်ဘာဖြစ်လို့အကြောင်းပြီးတော့ခရီးတိသနာကိုပြလိုက်နေရတာအဲ့ဒီလားစေပွင့်ခဲ့တဲ့ဆရာတွေလည်းဒီလားစေနော်နောက်ပွင့်မဲ့ဆရာတွေလည်းဒီလားစေနော်ဟုတ်လားဒီလားစေလိုက်ပြီးတော့ဆရာပွင့် တရားတွေဖြစ်ခဲ့ကြပြီနောက်လည်းပဲဒီလမ်းစဉ်လိုက်ပြီးတော့ဖြတ်ကြည့်ကြတယ်ဒီစီကဗုဒ္ဓပုင္ကတဲ့ပြတိကဗုဒ္ဓရဲ့ဒီလမ်းစဉ်နဲ့နောက်ပုင္ကတိကဗုဒ္ဓရဲ့ဒီတိုင်းနဲ့ဖြစ်ထွန်းခဲ့တဲ့အရိအရိယပုဂ္ဂိုလ်ရဟနာရှင်မြတ်တွေလည်းပဲဒီလမ်းစဉ်နဲ့နောက်သင်တဲ့အရိယပုဂ္ဂိုလ်တွေဉာဏပုဂ္ဂိုလ်တွေဒီလမ်းစဉ်အဲ့ဒီလမ်းဟောင်းလမ်းကောင်းလမ်းမှန်ကြီးကိုစောင့်နေရတာဟုတ်လားဓမ္မပုဂ္ဂိုလ်တွေမဟုတ်ပါရမီရှိတဲ့ပုဂ္ဂိုလ်တွေကစောင့်နေတာအဲ့တော့မိမိတို့ဟာပါရမီရှိတဲ့ပုဂ္ဂိုလ်တွေလည်းဆိုပြီးတော့ကိုယ့်ကိုယ်ကိုပေါ့လေ ညှင့်တင်ပြီးတော့မနေ့ကဟိုပါတယ်အဲဘာဝိကရှင်ကြီးလို့ပေါ့အာမဏိကျင်းပြီးတော့ဟောရမလားညှင့်တင်ပြီးတော့တက်တက်ကြောကြောနဲ့ကြိုးစားဖို့လိုလိုအပ်တယ်အေးအေးစက်ကြီးဟောရမလားညောင်ကြီးညောင်နာကြီးပေါ့လေခိုကြီးဒီငင်းနဲ့မလုပ်ချင်းလုပ်ချင်းပေါ့လေအဲ့လိုမကြည့်ကြရဘူးနော်ရုပ်တည်တဲ့ကြိုးစားအထုတ်ကြတယ်အဲ့လိုကြိုးစားအထုတ်ရင်ရုပ်တည်ပြီးကြိုးစားအထုတ်ရင် မယိုသေးရင်ယိုသေးမှုယိုသေးတယ်လို့ရမယ်ဆိုတော့ပြက်ကွက်တယ်ဟုတ်တယ်မလားယိုသေးတယ်အားထုတ်လို့ရှိရပါသေးတယ်မပြက်ကွက်တော့မပြက်ကွက်တာပါလေအပ္ပမဝဖြစ်သွားတာကုသလနာဓမ္မနာဘာဝနာယတိကိစ္စကရိယတာကုသလနာဓမ္မနာจิตကင်ကောင်းကျိုးရရကုသိုလ်ထက်တန်းကြတဲ့ကုသိုလ်တရားတို့မိမိတဏ္ဍာမှာပွားကြည့်စေခြင်းနာဝါစိတ်ကောင်းတိုးတဲ့အဋ္ဌဉာဏ်နဲ့တိုးတက်ဖို့ရစိတ်ကိစ္စကရိယာ လုပ်ငန်းရဲ့အကျိုးကိုသိပြီးတော့တန်ဖိုးသိရှိတန်ဖိုးသိတဲ့စိတ်နဲ့ယုံကြည်လေးလေးမြတ်မြတ်ရှုမှတ်နှလုံးသွင်းခြင်းဒီအပမာတော့မမိမလျော်တဲ့အပမာတော့တရားပဲဒါပြောတာနားလည်ပြီနော်အဲဒီနေ့ဒါလည်းတော့ကြရဲ့တနင်္ဂနွေကြည့်လိုက်နော်ဒီနေ့ခုမနေ့ကပြောခဲ့တဲ့ပမာရအပမာကကောင်းကျင်အများဖြင့်ပြောခဲ့တဲ့ပမာရအပမာကတရားပဲ လုပ်ငန်းစဉ်နဲ့ဆက်ဆက်ပြီးတော့ဖြည့်ချင်းကြတဲ့ဓမ္မဒေသနာတွေယူရကြနာဂမတာဓမ္မတော်နာစိတ္တကံစေတနာအစွမ်းအာနုရတရားနာပြတာပုံစံကြီးတော်ကောင်းတယ်ကြီးပမာရအပမာရဒီနှမျိုးကြွဲကြချမ်းသာတဲ့ကိုသိနာလေပြီးတော့အခုလိုအပမာဒဒီကာယနာမဲ့ကဒီကြောင့်တော့ဒီလမ်းကိုလိုက်တဲ့နေရာမှာလုပ်ငန်းအကျိုးကိုဒီနာလည်းပြီးတော့တန်ဖိုးကြည့်တဲ့စိတ်နဲ့ရိုးတည်လေးလေးညံ့ညံ့ပြုလုပ်ပြီးတော့ တစ်သက်လုံးတစ်ပွားလုံးတစ်တန်ရာလုံးကစိတ်ရည်စိတ်ထားတွေအဲမကြည့်ကြမမြင်မြအောက်တန်းတော့တန်ကြရတဲ့ဟာတွေအခုလူရိုးတွေရှိမှချင်းချင်းစိတ်ကောင်းလေးတွေတိုးတဲ့ရမှတစ်ခုဆက်ပြီးတော့ပညာလေးတွေတိုးတက်ပြီးတော့နောက်ဆုံးအရိယာမင်းညာပူညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးအပဲနဲ့စပ်တဲ့မြစ်သေးမှုတွေကျင့်ကြွားသွားတဲ့ဒီစိတ်ကပွားများအဖြစ်နိုင်ကြပါစေ။